ဩဝါဒပါတိမုတ်တရားတော့ဘုရားလာရင်တွေကသာပြီးတော့ဟောတာမပြီးရလို့ဒီနေ့ကလာဆုံးရှိရနေကဟောတော့လည်းမကုန်တာပဲဖြစ်နေနည်းနည်းကြာနေဒီနေ့ဟောရင်တော့ကုန်တော့မှာခန္တီပရမန္တဘောဓိဒိဋ္ဌာနိဗ္ဗာန်ပရမဝရန္တိဗုဒ္ဓံ နာဟိဘဝစီတောပုပ္ပကာရိနာသမနောဟောတိပရဝိဟိရိယံတောဤတေခာချုပ်တည်ခြင်းဝဆွသောခန္တီပိခာညင်သည်ပရမံမြတ်ဆုံးသောတဘောအကျင့်ပေ၏ပိခာညင်ဟာအမြတ်ဆုံးခြင်း နိဗ္ဗာန်ပရမဝရန္တိဗုဒ္ဓနိဗ္ဗာန်နိဗ္ဗာန်ကိုပရမမြတ်ဆုံးဟု၍ဗုဒ္ဓမြတ်စွာဘုရားတို့ဝရန္တိဟောကြားတော်မူကြလေကုန်၏ဘုရားတိုင်းဘုရားတိုင်းနိဗ္ဗာန်အကောင်းဆုံးမြတ်ဆုံးပဲလို့ဟောကြားတော်မူကြဒါကြောင့်ဘုရားဘာသာဝင်နေဟာဒီနိဗ္ဗာန်တရားကိုရအောင်လို့ပဲကြိုးစားနေရတယ် နိဗ္ဗာန်တရားအကောင်းဆုံးပဲလို့သိပြီးတော့နိဗ္ဗာန်တရားရအောင်ကြိုးစားကြရတယ်ဘုရူပါဂာတိသူတော်ဘာကိုမပြညင်းစေလေးရှိသောပုဂ္ဂိုလ်သည် နာပါပစီတော်ပါပစီတော်ကိလေသာကိုနှင်ထုတ်တတ်သောအရှင်အမြည်သည်နာဟောတိမဖြစ် အဲပါဝေဇိတာရှင်ဟာဆိုရင်သူတော်ဘာကိုညှိစေခြင်းမရှိရဘူးနာသမနောဟောတိပရံဝိဟေရိယတောပရံသူတော်ဘာကိုဝိဟေရိယတောညှိစေသောပုဂ္ဂိုလ်သည်သမနောကိလေသာငြိမ့်စေသောသမနာမြည်စီနာဟောတိမဖြစ်ညှိစေမပြနှိမ့်စေတဲ့ပုဂ္ဂိုလ်ဟာကိလေသာငြိမ့်စေတဲ့သမနာယဟမမြည်ဘူးလို့ဆိုပါတယ်ဒါတော့ဒီဒီဒီဩဝါဒပါဠိမောက်တိုင်း သာသနာဝင်ပုဂ္ဂိုလ်တွေဟာသာသနာခြေပိုင်းမှာဆိုရင်ဒီဒီဟာနဲ့ပဲဝိနည်းသိက္ခာပုဒ်အနေနဲ့ကျင့်နေကြတယ်သူတို့ကညှင်းဆဲတယ်ဆိုတာဗီလာပြကြောင်းနေပဲဗီလာနနီးနီးနဲ့သူတို့ကညှင်းဆဲရင်ဗီလာပြတာသူတို့ကသပြညှင်းဆဲလို့ပြတာလည်းရှိတယ်သူတို့ကဥစ္စာကိုယူတာလည်းတနည်းအားဖြင့်ညှင်းဆဲရောက်တာပဲသူတို့ကမကြိုက်တဲ့မှုတွေပြုနေတာလည်းညှင်းဆဲရောက်တာပဲ သူတို့ကအကျိုးမဲ့ပြောင်းလို့လိန်တယ်ဆိုတော့တဏှိယပဲညှင်းစေရရောက်တာပဲအဲသူတို့ကအကျိုးမဲ့တစ်စုံတစ်ခုဖြစ်အောင်လုပ်ရင်ဒီပုဂ္ဂိုလ်ကတော့သူတို့ကဆင်းရဲကြောင်းတော့ဘာမှမလုပ်တော့ဘူးသီလစင်ကြယ်တော့တာပါပဲသီခာကျင့်သုံးအများဆုံးပဲနိဗ္ဗာန်များလှဗုဒ္ဓမိတ်ပဲ ညာမလေးမညင်းတတ်ပေညင်းစေကသမဏမဟုတ်ချေသမဏမဟုတ်ပေညင်းစေလို့ချင်းသမဏမဖြစ်တော့ဘူးဒါရင်တစ်ခေါက်တော့ဆိုကြအောင်ဆိုခဏခဏဆိုနေဘာဝနာပွားတယ်လို့လည်းတရားတွေထပ်ပြီးတော့ကိုယ်ရင်းနှလုံးသွင်းရသီခံကျင့်သုံးအမြဆုံးပေသီခံကျင့်သုံး နိဗ္ဗာန်မြတ်လာဗုဒ္ဓမိတ်မေယဟမန်လင်းမညင်တပေညင်စေကသမဏမဟုတ်ပေသဗ္ဗပပသအာကရဏံကုသလသုပသမ္ပရာသစိတာပရိယောဒဗနံဧတံဗုဒ္ဓနာသာသနံ

ကုသိုလ်ကုသိုလ်များတွေပြည့်စုံပါစေဒါနာသီလသမထဝိပဿနာကုသိုလ်တွေရှိတယ်သီလကလည်းလုံးစုံသောအကုသိုလ်တွေမပြုပါနဲ့ကြောင်လိုက်ပါဆိုတာနဲ့အဲ့ဒါပြီးတော့ပြီးတော့ဉာဏ်နာကတော့ဒါနာနဲ့သမထနဲ့ဝိပဿနာတွေအရိယာမဲ့၄ပါးတိုင်အောင်ကုသိုလ်တရားတွေပြည့်စုံအထုပ်ပါတဲ့အဲဒီအထုပ်ပုံနဲ့တည်းကတော်တော်ပြည့်စုံအောင်ပြောပြပါပြီ ပသိတာပရိယောဒာဗရမိမိစိတ်ကိုဖြူစင်စေခြင်းကတပါတဲ့မိမိစိတ်ကိုဖြူစင်စေရအဲ့ဒါကတော့အရာတခုရောက်စိတ်မှာအငြိအကျေးတွေအကုန်လုံးစင်ကြယ်တော့အာထုပါရာဂဒေါသမောဟကိလေသာစိတ်တွေပါမှကိုမဝင်နိုင်အောင်လို့တခါတည်းငြိအကျေးတွေစင်ကြယ်တော့အာထုရမယ်ဒါလည်းဒီနေ့ကတော်တော်ဆုံးအောင်ပြောပြီးပါပြီ မကောင်းမှုများကြောင်ရှားပယ်လေကောင်းမှုတရားဖြစ်ပွားဆုံးစေမိမိစိတ်ဓာတ်ဆွတ်ဆွတ်ဖြူစေဒီသုံးပါးတရားသုံးပါးပဲဆိုရမယ်တစ်ခေါက်ဆိုပြီးရှင်းသွားတာမကောင်းမှုများကြောင်ရှားပယ်လေမကောင်းမှုများကြောင်ရှားပယ်လေကောင်းမှုတရားဖြစ်ပွားဆုံးစေကောင်းမှုတရားဖြစ်ပွား

အနုဘဝရောသူတော်ဘာကိုမဆွဆွဲခြင်းငါတပါအနုပကာတော့သူတော်ဘာကိုမညှင်းစေခြင်းငါတပါဒီနေ့ကတော်တော်သုံးလုံးပြောပြီးပါသူကိုဆွဆွဲညှင်းစေခြင်းစီသူတော်ဘာကိုကိုထင်ကြီးနဲ့ဟုတ်တယ်ထင်လို့ဆွဆွဲတာလည်းရှိတယ်ဓမ္မဒကာအကျိုးရအောင်လို့ဆွဆွဲတာလည်းရှိတယ် ဘယ်နည်းနဲ့မှမဆွဆွဲပါနဲ့ဘုရားကိုပြောတဲ့ဆိုတဲ့ပုဂ္ဂိုလ်ဆိုလို့ရှိရင်လည်းပဲပြောဆိုပြီးတော့ရှင်းလင်းရမှာပေါ့လေဒီလိုမျိုးပဲနဲ့သက်သက်မဲ့သူများကိုသွားပြီးမဆွဆွဲပါနဲ့တဲ့ဆွဆွဲရပါတိတတော်ဆိုရင်ဒီနေ့ကပြောခဲ့မဟုတ်ဘဲနဲ့သွားဆွဆွဲလို့ရှိရင်

မဲ့တရားဖို့တရားမရနိုင်ဘူးတဲ့အပယ်လည်းပဲသီရိချမ်းမဲ့မှာကြတတ်တယ်ဘလောက်များခိုင်မြဲတော့ဆိုအရိယာမဲ့ပြီးအရိယာဖို့စိတ်ဖြစ်တယ်လို့ပဲဥပမာပေးထားတယ်ဆိုတော့တရားထိုသောသောဆွဆွဲခြင်းထိုသောသောအယူအဆထိုသောသောပြမားတဲ့စိတ်တွေကိုမစွန့်မပယ်ခဲ့လို့ရှင်းတဲ့ချွင်းချက်ကလေးတော့ပါပါသေးတယ်လို့အဲဒီပြမားတဲ့စိတ်တွေမစွန့်မပယ်ခဲ့လို့ရှိရင် ပယ်လေးပါးကြတယ်ငရဲကြရတယ်အရိယာဖို့မက်စိတ်ပြီးရင်ဖို့စိတ်ကမက်စိတ်ပြီးဖို့စိတ်ဖြစ်တာပဲဒီစင်ကြားတဲ့မက်စိတ်ပြီးဖို့စိတ်မဖြစ်အောင်ဘယ်သူမှမတတ်နိုင်ဘူးမပြီးရင်ဖို့တခါလဲသွားတာတော့အဲဒီအဲဒီအသေးကြသလိုပဲတဲ့ဥပမာပေးတယ်အဲဒီအဲဒီမမပြီးရင်ဖို့စိတ်ဖြစ်တာသေးကြသလိုပါပဲတဲ့ဒီလိုသူတော်ကအရိယာပုဂ္ဂိုလ်ကိုပြမထားတဲ့ပုဂ္ဂိုလ်ရိဥပါဒက၌နေတဲ့ပုဂ္ဂိုလ်ဟာ မိမိပြင်မာတဲ့စိတ်နေစိတ်ထားမျိုးကိုမစွန့်မပယ်ခဲ့လို့ရှိရင်သေပြီးချားမဲ့မှာအပင်ငရဲကြတာသိကြတယ်တဲ့ဒီလိုဟောထားတယ်ဆိုတော့ချွင်းချက်ကလေးကြီးတော့တော်ပါသေးရဲ့တော့အဲဒီလိုစိတ်မျိုးကိုဖျောက်ပြီးတော့ပြင်မာတဲ့စိတ်တွေဖျောက်ပြီးတော့တောင်းပါလို့သူတော်ကောင်းစိတ်ဝင်သွားလို့ရှိရင်တော့အဲ့ဒါကတော့အဲ့ဒါတော့လည်းပဲပယ်လည်းမကြပါဘူးတရားထုတ်လို့ရှိရင်လည်းအဲမဲ့ပူလည်းရနိုင်ပါတယ် ဒါကြောင့်အရိယာသူတော်ကောင်းတွေကိုပြင်မာမိတယ်လို့ထင်လို့ရှိရင်အဲသူတော်တောင်းပန်ရတယ်ကြီးတဲ့ပုဂ္ဂိုလ်ကလည်းငယ်တဲ့ပုဂ္ဂိုလ်ကိုတောင်းပန်ရတာပဲယဟန်များတောင်းမှဝါကြီးနေတဲ့ပုဂ္ဂိုလ်ငယ်တဲ့ပုဂ္ဂိုလ်လည်းပဲတောင်းပန်ရမယ်ယူယူဒီဒီပဲတောင်းပန်ရမယ်အဲဒီလို တော်တောင်းပန်လိုက်လို့စိတ်ထဲကမပြင်းမာတော့ပါဘူးစိတ်ဆိုတဲ့စိတ်ရောက်သွားလို့ရှိရင်လည်းပဲပြီးတာပါပဲစိတ်ထဲကပြင်းမာတဲ့စိတ်တွေကိုပယ်စွန်းလိုက်ပြီဆိုလို့ရှိရင်တော့လည်းဒီအန္တရာယ်ကပြောက်သူကကုစားရင်တော့လိုလွယ်ပါပဲလို့ဒါပေမဲ့လို့အပြစ်ဆိုတာမရှိရင်ကောင်းတာပေါ့လေဖြစ်ပြီးမှကုစားရတာတဲနေရာပြောက်ဘူးလောကမှာအမြင်တင်ရတဲ့ဥပမာပြရမယ်ဆို မိဟာမလောင်ငင်ကနေပြီးတော့မလောင်အောင်လို့သာအကောင်းဆုံးပဲလောင်ပြီးမှညင်ရတာပဲဆိုစိတ်ညာမကြဘူးလို့သာလောင်ပြီးမှတော့ပြည့်စည်ကုန်ပြီမှငိမ့်သားလို့ငိမ့်တောင်မှတချို့ကတော့ပြည့်စည်သွားတော့မှတတ်နိုင်ယောဂဝေဒနာများဟာလည်းမဖြစ်ခင်ကလည်းမဖြစ်အောင်ကြင်ကြောင်းနေရင်အကောင်းဆုံးပဲလို့အဲရေကျိုးမှဖျားရတယ်ဆိုရင်ဒီမချိုးပဲနဲ့အရိယာလူတွေလောင်းချောင်းနေရမှာပါ အဲဒီစာမျိုးစားလို့ရှိရင်ဖျားရတယ်နေမကောင်းတိုင်းမကောင်းဖြစ်ရတယ်မစားဘဲနေတာအကောင်းဆုံးပဲအဲဒီကမသိမတင်သာပြုမိလို့နေမကောင်းတိုင်းမကောင်းဖြစ်မှသိကူရတယ်ဆိုတော့အဲဒါတော်တော်ပြင်ပမာကူပြီးမှကြောက်ရင်လည်းကြောက်တယ်မကြောက်ခဲရင်လည်းနေတတ်ကြောက်တော့မှလည်းသိနေရမကြောက်ဘူးဒါတော့အပြစ်အကုသိုလ်တရားဆိုတာသောသောကလည်းမဖြစ်အောင်ကြောက်တာအကောင်းဆုံးမဖြစ်ပြီးမှ လိုက်ပြီးတော့သိကူရတာအဲနေရာမကြောက်တော့မဖြစ်တာအကောင်းဆုံးပဲသူကိုဆွဆွဲညင်းစေခြင်းညင်းစေခြင်းလာတော့ရှင်သားကလည်းပါခဲ့ပါလေရှင်းတော့ကတော့ရှင်သားကတော့ကျင့်ဖို့ဂုံသိက္ခာပြည့်စုံမပြည့်စုံကိုဟောတာဒီမှာတော့တကယ်ကျင့်ရမယ်လို့တိုက်တွန်းတယ်ဥစ္စာကတော့ဒါကြောင့်အဲနည်းနည်းစကားနှစ်ခုထပ်တယ် သူ့ကိုစွဆွဲညင်းစေကင်းစေခိုင်းတာလေးဆိုရအောင်ကြည့်သွားမှာဒီနေ့သူ့ကိုစွဆွဲညင်းစေကင်းစေဘာဝရောအနုဘာက တောပါတိမောခေသသံဝရောပါတိမောခေသပါတိမောသီလနိုင်လဲသံဝရောစောင့်စည်းခြင်းငါတပါပါတိမောသီလစောင့်စည်းရမယ်ပိတ်ဆို့ရမယ်ပါတိမောသီလကိုကျင့်သီလလုံးဝလုံးစေနားလည်ကြတဲ့အားနဲ့စီထားပါတိမောတွေထည့်ပြီးတယ်ဆိုရင်လည်းစကလုံးလည်းမြင်ရလူကလည်းနားမလည်ဘူး ကိုခြင်းသီလဆိုရယ်ပါတိမုန်နဲ့အတူတူပဲသူ့လူပဲကိုခြင်းသီလလုံးဝလုံးစေယဟများမှာပါတိမောက်သီလကအကျဉ်းအားဖြင့်120နဲ့9ပါးဆိုပြီးတော့သတ်မှတ်တာရှိပါတယ်လူများမှာတော့အကျဉ်းအားဖြင့်9ပါးသီလသုံးပါးအာဇီဝသမဂသီလပေါ့လေဒီဥစ္စာတွေပါပဲအဲဒီသီလတွေ ဒါတွေကပါဠိမောက်သီလတွေပဲပါဠိမောက်သီလတွေပါဠိမောက်သီလဘာဖြစ်လို့ခေါ်တော့ပါဠိမောက်ခတယ်ပါဠိစောင့်ရှောက်တဲ့သူကိုမောက်ခလွတ်စေတတ်သည်သူ့ကိုစောင့်ရင်လွတ်စေသည်သူ့ကိုစောင့်ရင်လွတ်စေသည်ဘယ်ကလွတ်စေသလဲလောကအပြည့်ပေးတွေကလည်းလွတ်စေတယ်

အဲဒီအဖြစ်တွေအဲ့ဒါတွေကလွတ်မြောက်စေတယ်တဲ့ဒီပါတိမောအကျင့်ကိုကျင့်လို့ရှိရင်သူတော်ကအကျိုးမဲ့ဖြစ်အောင်ကိုဖြင့်ပြုလို့ရှိရင်ရှင်းချောင်လိုက်ပါနှုတ်ဖြင့်ပြောဆိုခြင်းနဲ့ရှင်းချောင်လိုက်ပါဒါပါတိမောသီလပဲအဲဒီရှင်းချောင်နေတဲ့ပုဂ္ဂိုလ်ကိုလောကရဲ့အပြစ်ဘေးရနေမရောက်ဘဲနဲ့ရှိပါလိမ့်မယ်

စွတ်စွဲအတ္တနုဝါဒပြီပရာနုဝါဒပဲဆိုတာကတော့သူတော်ဘာကစွတ်စွဲဒီလိုတော့မတော်တာတွေပြုလုပ်နေတာပဲဘယ်လိုဘယ်လိုမှုတွေပြုနေတာပဲလို့သူတော်ဘာကစွတ်စွဲတာပရာနုဝါဒပဲအဲ့ဒီငကူထဲမှာသူတော်ဘာကစွတ်စွဲတယ်ဆိုတာကတော့ဟုတ်တာလည်းကြီးမဲမဟုတ်တာလည်းကြီးမဲอืม ဟုတ်လို့ရှိရင်လည်းနေရာမကြဘူးလို့များဆိုတော့တာအဲ့ဒါဟုတ်လို့ဆွဆွဲခံရတဲ့ပရာနုဝါဒဘိမျိုးသာလွတ်နိုင်တယ်သီလစောင့်ကြည့်တယ်စောင့်ကြောက်နေတဲ့ပုဂ္ဂိုလ်ကကိုကြီးသီလနဲ့ပြည့်စုံနေတဲ့ပုဂ္ဂိုလ်ဘေးကဘာမှဆွဆွဲကြမကြည့်ဘူးကမတော်တာမှသူပြီးမှမကြည့်ပဲသူတော်အကျိုးမဲ့ပြောင်းသူဘာမှမလုပ်ဘူးဒါတော့သူဘာမှဆွဆွဲကြမကြည့်ဘူးဘေးကအာယောနိတော်မသိကာရမသိမတဲ့နှလုံးသွင်းတဲ့ပုဂ္ဂိုလ်က

မဟုတ်ဘဲနဲ့တော့ကျိုးမဲ့ဖြစ်အောင်ကိုယ့်ဟာကိုယ်တော့မဆွဆွဲဘူးအာငါပြင်ဘယ်ဘယ်သီလသိက္ခာကိုပြည့်သွားတာပဲဘယ်ဟာမတော်တာကိုပြုမိတာပဲပြောမိတာပဲလို့ကိုယ့်ကိုယ်ကိုဆွဆွဲခဲ့လို့ရှိရင်အဲ့ဒါကတော့မှားနေတယ်ဥစ္စာကတော့မဟုတ်ဘဲနဲ့အကျိုးမဲ့ဖြစ်အောင်လည်းတမင်ဆွဆွဲတာတော့မဟုတ်ဘူးသူကမှားနေလို့သူ့အမှုပြန်ပေါ်နေတာအဲကုက္ကုစရဝိုဒိတာရတဲ့များများမှသာရေးကြည့်တာပါလူဆိုတာလည်းတော်သေးတာပေါ့လေ လူဆိုတော့သီလသိက္ခာကိုပြည့်သွားလို့ရှိရင်နောင်သည်မူပြုတ်မပြုတ်ပါဘူးလို့အဲအဋ္ဌာသံဝရပြုပြီးတော့ရန်ဆောက်တည်ပြီးတော့သွားရင်သီလစင်ကြယ်သွားတော့သူကပြီးလွယ်ပါတယ်လူကတော့ငါးပါးသီလလွယ်လွယ်ပဲကိုတခါတည်းလောဘဒေါသမောဟမာနအကုသိုလ်တရားတွေအလိုလိုက်ပြီးအကုသိုလ်တွေခိုင်းလို့မတော်တာသွားပြုမိတယ်ကကြုံမိတယ်ကရှိတယ်အဲဒီလိုပြုမိကြုံမိလို့ရှိရင်သီလပြည့်သွားတယ်လို့ရှိရင် မပြည့်ရင်တော့ပိုကောင်းတာပေါ့လေမပြည့်အောင်လို့တစ်သက်ပံတော့စောက်တည်ရတယ်ဒီလားတွေကအကယ်၍ပြည့်သွားကြလို့ရှိရင်တော့လည်းဒီမူမျိုးကဘယ်တော့မှမပြုတော့ဘူးလို့အဲအာရတိဗံဝရစိတ်နဲ့နောင်သာကလာဆောင်းကြောက်သွားမယ်ဆိုတဲ့စိတ်နဲ့ပြန်ဆောက်တည်လိုက်ဒီလားစင်ကြယ်နဲ့စင်ကြယ်နေပါလေသူအဲဒီလိုဒီလားစင်ကြယ်နေခုနကကျူးတော်မိတဲ့အပြစ်ရှိတာဝင်အဲဒီလိုပြင်မျိုးကများသောအားဖြင့်အကျိုးမပေးနိုင်ဘူး အဲမကောင်းကျိုးတွေမပြီးတော့ဘူးပြီးတော့ဆင်ကျဲနေတာကိုအဲဒီကနောက်သူကဆင်ကျဲသွားတယ်။ရဟန်းများမှာတော့နည်းနည်းလေးခက်တာတွေကရှိတယ်။အချို့သိက္ခာပုဒ်တွေကလောလောကူကူနဲ့မပြီးဘူး။အချို့သိက္ခာပုဒ်တွေကလည်းလောလောကူကူပြီးပါတယ်။အချို့ဒေသနာပြောကြတယ်ဆိုတာမိမိအပြစ်ကိုဝန်ခံရတာ။ဘယ်လိုဘယ်လိုပြစ်တွေပြုမိပါတယ်၊ကျူးလွန်မိပါတယ်၊ပြစ်ရှိပါတယ်ဆိုတာပြောကြတော့အဲဒီလူကြီး ဝိနည်းသက်သေရာသင်ကြားတဲ့ပုဂ္ဂိုလ်ကကြီးကဖြစ်ငယ်ကဖြစ်ဖြစ်နောက်ဒီလိုမူမျိုးမပြုပြအောင်စောင့်ရှောက်ပါလို့ကဩဝါဒပေးလိုက်ရင်အဲ့ဒါပြီးသွားတာပဲသူကအဲ့ဒါစေတနာပြောကြရုံနဲ့တရားစင်ကြယ်တော့ချုပ်စိတ်ကချုပ်အပြည့်တွေကချုပ်ပြည့်တွေကစေတနာပြောကြရုံနဲ့မစင်ကြယ်ဘူးဟိုကပရိဝမာနာသောက်တည်ပြီးတော့အတော်အတော်ပဲအထုံမှအောင်မှာ ညာကာမတွေတော့ဆက်ပြီးအတိသိက္ခာပုဒ်တွေကြီးတယ်အဲဒီလိုအမှုတွေနဲ့သံတရားတွေဖြစ်နေလို့ရှိရင်ဒါကိုယ့်ကိုယ်စွစွဲနေတာပဲဒါရဲ့ရေးကြီးတဲ့ပြီးညာအဖြစ်ကလုံးလုံးဆုံးရှုံးစေရတဲ့အပြစ်အပါကြီးတွေဆိုတော့ဒါတော့အကြီးဆုံးပေါ်လေအဲ့ဒါတွေများကျူးလို့မိလို့ရှိရင်ပြီးရောပြင်လို့မရတော့အဲဒီလိုမိမိမှုမိမိတရိယာပြီးတော့ငါတော့မှားတာပဲဆိုရက်အဲဒီစွစွဲမှုလေး မဖြစ်ဖို့ရအရေးကြီးပါတယ်အဲ့ဒါတကယ်သီလကိုလုံးလုံးချင်းချင်းစောင့်ရှောက်နေတဲ့ပုဂ္ဂိုလ်မှာဒီသွသွဲခြင်းမဖြစ်ရဘူးတဲ့ဘာဖြစ်လို့လဲဆိုတော့ကိုကမတော်တာမှပြုမှမနေပဲမတော်တာမပြုတော့အဲကိုသီလနဲ့စပြီးဘာမှသွသွဲစရာမရှိဘူးဒါကြောင့်အတ္တ ानु ဝါဒဘေးကလည်းလွံ့မြောက်စေတတ်တယ်ပရာ ानु ဝါဒဘေးကလည်းလွံ့မြောက်စေတတ်တယ် ဒါန္တာပဲတဲ့ဒါန္တာပဲဆိုတာမင်းမင်းမင်းနာနေပါပဲသူဘာတွေပြရပုဂ္ဂိုလ်ကြည့်ရတာလည်းဘာလို့လဲလည်းပါတယ်ဒါန္တာပဲဒါန္တာပဲဆိုတာမင်းမင်းမင်းနာနေအဲ့ဒါတွေရာဇုံမှုတွေပြုလွန်လို့ရှင်ပြင်းဒါန္တာပဲပဲသီလလုံးလုံးချင်းချင်းစောင့်ကြနေတဲ့ပုဂ္ဂိုလ်ကရာဇုံမှုဆိုင်တဲ့ဥစ္စာတွေမကျุလွန်ပါဘူးမကျุလွန်တော့သူ့မှာဒါန္တာပဲကလည်းလွတ်မြောက်တယ် ဒုက္ခတိပဲတဲ့ဒါကတော့တန်တရားနောက်ခါကလာအပယ်အပယ်အပယ်ဒုက္ခတိပဲအပယ်လေးပါးကြားတယ်ဆိုတာဟာများသောအားဖြင့်ပိဓာပြည့်လို့ကြားတာသိဉာဏ်ကြောင့်ကြားတာမဟုတ်ဘူးဒါနာကုသိုလ်မရှိယုံနဲ့ပယ်လေးပါးမကြားနိုင်ဘူးအဲပိဓာပြည့်လို့ရှိရင်ကြားတယ်ပိဓာပြည့်လို့ရှိရင်တော့ အခုပဲလေးပါးမှာကြာရောက်နေတဲ့ပုဂ္ဂိုလ်တွေဟာဗီလာတရားကနေပြီးကြတာပဲများတယ်သိတဲ့နည်းနဲ့ကြတာကနည်းနည်းပါးပါးရှိတယ်။ကာယကံဝစီကမစောင့်ကြောက်လို့မာနတိပါဒအစရှိတဲ့ဒုစရိုက်တွေကျူးလွန်လို့ဗီလာပစ္စည်းတွေပဲလေးပါးကိုကြာကြ။အဲဒီတော့ဗီလာလုံးလုံးချင်းချင်းစောင့်ကြောက်နေတဲ့ပုဂ္ဂိုလ်ဟာသိပြီးချမ်းမဲ့ပဲလေးပါးမကြနိုင်ဘူး။ငါးပါးဗီလာလုံးလုံးနေတဲ့ပုဂ္ဂိုလ်ပဲလေးပါးမကြနိုင်ဘူး။ ခုနကပြောခဲ့တဲ့တခါတရားမှားယွင်းသွားရင်တော့မပြုပါဘူးလို့စိတ်လုံးလုံးလုံးညဒိဋ္ဌာပြီးတော့အောက်တည်သွားရင်တော့အများအားဖြင့်လားဆင်ခြင်နေတယ်လို့ခေါ်ရတယ်။အဲဒီလိုပုဂ္ဂိုလ်တွေဟာပယ်လေးပါမကြနိုင်ဘူးလားဆင်ခြင်နေတယ်။ဒါကြောင့်အပေဒုက္ခရိဘေကလည်းလွံ့မြောက်စေတယ်တဲ့ဒီပါတိမောသီလကယောပါတိတာရဂတိဒီပါတိမောပါတိမောခံ ရောခြင်းပုဂ္ဂိုလ်သည်ပါတိဆောင်လျှောက်တတ်၏တန်ထိုဆောင်လျှောက်တတ်သောပုဂ္ဂိုလ်ကိုမောက်ဖေးသည်မောသေးသည်လွတ်စေတတ်၏ဤတိတို့ကြောင့်ပါတိမောက္ခပါတိမောက္ခသည်ဆောင်လျှောက်တဲ့ပုဂ္ဂိုလ်ကိုသူ့ကိုဆောင်လျှောက်ရင်အတ္တနုဝါဒပေပရနုဝါဒပေဒါနာပေဒုက္ခတိပေ အဲဒီဘေးတွေမှာလွံ့မြောက်စေတယ်ဗန္တရာဝဆင်းရဲတွေကလည်းလွံ့မြောက်စေပါတယ်တဲ့သီလပြည့်စုံတဲ့ပုဂ္ဂိုလ်ဟာသီလအကြောင်းရင်းခံပြီးတော့တရားအားထုတ်ရတာသီလစင်ကြယ်တဲ့ပုဂ္ဂိုလ်တရားအားထုတ်အဲတရားထုတ်တော့သမထဝိပဿနာတွေအစဉ်တိုင်းတက်ပြီးတော့အရိယာမဉ္ဇဉ်ပူဉ္ဇဉ်တွေရောက်ဗရာဒမေဖို့ရောရောက်သွားနိုင်တယ်ဉာဏအပြည့်မြတ်ခါသိကြီးနဲ့နိဗ္ဗာန်ရောက်သွားတော့သံဃာဝဆင်းရဲတွေကလည်းလွံ့မြောက်စေတယ်လို့ဆိုရတယ်သူလည်းတစ်ပိုင်းပါတာပေါ့ သူ့တက်တဲ့နဲ့တော့လွတ်တာမဟုတ်ဘူးသူကအခြေခံအနေနဲ့လူလည်းတစ်ပိုင်းပါဒါကြောင့်သူ့ကိုစောင့်ရှောက်ရင်ကိုယ့်ကိုလောကဘေးသံဃာဘေးတွေကလွတ်မြောက်စေတတ်တဲ့သီလကိုပါဠိမောက်သီလလို့ခေါ်သည်အဲဒီပါဠိမောက်သီလဟာဘာတွေတုံးဆိုတော့ကိုခြင်းသီလပါပဲလူမှ၅ပါးသီလသုံးမောအသီဝတ္တမကသီလ ရှင်ရများမှာရှင်ရတို့ဆရာသီလအဲဒီသီလအကိုချင်းသီလတွေပါတိမောသီလခေါ်တယ်။ပါတိမောခေသာပါတိမောသီလ၌လည်းသံဝရောစောင့်ကြောက်ခြင်းကတပါပါတိမောသီလစောင့်ကြောက်တာကတပါပဲအဲဒါသုံးမဝါဒတစ်ခု။ပါတိမောသီလအမြဲတမ်းစင်ကြယ်နေစီရမည်လို့ဆိုလိုပါတယ်။ ပြီးတော့တနည်းအားဖြင့်ပါတိမောက္ခဆိုတာဟာအကြီးအကဲသီလာလို့လည်းအဓိပ္ပာယ်ရှိပတိပတိမောက္ခပအတိမောက္ခအကြီးအကဲအကြီးအမှုသီလာထဲမှာတော့ဖြင့်အကြီးဆုံးပဲတဲ့သီလာ၄မျိုးရှိတယ် ပါတိမောခသီပါတိမောသီလပါတိမောခသံဝရသီလအိန္ဒိယသံဝရသီလအာဇီဝပါရိသုဒ္ဓိသီလပစ္စယသံနိဗ္ဗိဒသီလလို့ဒီလို၄မျိုးရှိတယ်ဒီသီလတွေကတော့ဒီလိုပါဠိပါဠိနဲ့ပဲခေါ်ရတယ်ဗမာလိုခေါ်ရင်မူလာရင်အဓိပ္ပာယ်တွေပျောက်သွားတယ်ဗမာလိုခေါ်တော့လူတွေနားမလည်ဘူးဒီလိုပါဠိနဲ့ခေါ်တာခုနပြောတဲ့အကြည်မူသီလဆိုရင် ဘာသာပြန်လို့တော့ရပါတယ်ဒါပေမဲ့လူတွေကနားလည်မှာအပြီးမှုသီလအင်ဒြေစောင့်ရှောက်တဲ့သီလအပမွေးသီလอืมပစ္စည်းနဲ့စတဲ့သီလပဲလူနာမည်ပေးရင်လည်းရတယ်ဒါပေမဲ့လို့ကြိုးကြိုးစင်ဟာမဟုတ်တော့တဲပေါ်မှာမဟုတ်မှတ်ထားရင်လည်းနားတော့လည်းမှာပါပဲအဲအပြီးမှုသီလကိုပါတိမောသီလဒီသီလ၄ပါးထဲမှာ ပါဠိမောက်သီလကအကြီးကြီးကဲဆုံးပဲဣန္ဒြေစောင့်ရှောက်တဲ့သီလဣန္ဒြိယသံဝရသီလဆိုဣန္ဒြေစောင့်ရှောက်တဲ့သီလဣန္ဒြေဆိုတာကိုယ်ကလည်းပဲပါဠိစကားပဲဒါပေမဲ့လို့ဣန္ဒြေကတော့ဗမာစကားလိုဖြစ်နေဒီလိုဣန္ဒြေမရှိဘူးဒီလိုဣန္ဒြေမဲ့တယ်ဒါတွေပဲပြောနေကြတာကိုဒါတော့ဣန္ဒြေကဗမာစကားဖြစ်နေဒါပေမဲ့လို့ လူတွေပြောနေတဲ့အိမ်တွေကတော့ကိုသတ္တရရကြီးညိုဝယ်ရှိတဲ့အနေမျိုးအချိုးအစားမျိုးကိုအိမ်တွေလို့လူတွေကခေါ်နေတယ်။ဒီဥစ္စာတော့မဟုတ်သေးဘူးကွာအိမ်တွေကတော့အိမ်တွေကကိုခန္ဓာထဲမှာအစိုးရတဲ့တရားကြီး6ခုရှိတယ်။အဲဒါအိမ်တွေလို့ခေါ်တယ်။ကိုယ်ထဲမှာအစိုးရတဲ့တရား6ခုရှိတယ်။သူ့နယ်ပယ်နဲ့သူအစိုးရနယ်တစ်ခုတစ်ခုမှာအဲ အစိုးရအရာရှိတွေ၄၅ချက်တော့ဥချုပ်နေတယ်လို့ပဲကိုယ်ခန္ဓာထဲမှာအစိုးရ6ဦးရှိတယ်မျက်စိအစိုးရနားအစိုးရနှာခေါင်းအစိုးရဆရာအစိုးရကိုယ်အစိုးရစိတ်အစိုးရ၆ခုရှိတယ်မျက်စိအစိုးရကမြင်မှုမှာသူကအစိုးရတယ်မျက်စိကအစိုးရတယ်မျက်စိအင်အားကောင်းတဲ့လောက်ပဲမြင်နိုင်တယ် မျက်စိကြည်ကြည်လင်လင်ရှိတဲ့ပုဂ္ဂိုလ်တွေကြည်တိုင်းကြည်တိုင်းသူကပြတ်ပြတ်သားသားမြင်ရတယ်မျက်စိမကြည်တဲ့ပုဂ္ဂိုလ်တွေကြရင်ပြတ်ပြတ်သားသားမမြင်ရဘူးမျက်စိမှုံးနေပြီဆိုရင်ကောင်းမမြင်ရမှုံမောင်းသွားတယ်အဲမျက်စိကကွယ်သွားပြီဆိုလို့လုံးမမြင်တော့ဘူးကြည့်ရောပဲလို့လားအဲတော့မြင်မှုမှာမျက်စိကအဆိုးရသည်အာမျက်စိအဆိုးရတဲ့ပုဂ္ဂိုလ် ကြားမှုမှာနားကဆိုရသည်နားကောင်းမှာပဲကြားတယ်နားလုံးလုံးပြက်သွားတဲ့ပုဂ္ဂိုလ်လုံးလုံးမကြားဘူးနားလေးနဲ့နားထိုင်နေဆိုရင်နည်းနည်းပဲမှုမှုမှုမှုကြားမပြီးမသားတွေကြားနှာခေါင်းဆိုရတယ်ကနှာခေါင်းကမကောင်းလို့ရှိရင်အနာနေပါလေကောင်းမလားလျှာဆိုရတယ်လျှာပြက်နေတဲ့အခါမှာလည်းရတာကောင်းကောင်းမပေါ်ဘူးသူကတော့နေမကောင်းတဲ့အခါကျရင်ပြက်တတ်တယ်ဒီပြင်ခါတော့မပြက်ပါဘူး နေမကောင်းတဲ့ခါကျတော့လျာဆွေးရကပြည့်နေတော့သူပြည့်နေတော့ဘယ်လိုကောင်းတဲ့စာအရစားတယ်လဲသူအရတာမကောင်းဘူးခါနေတယ်ယွန်စရာပြည့်နေအာညင်စရာပြည့်နေလျာဆွေးရပြည့်နေလို့ဆိုတာကိုယ်ဆွေးရကိုယ်ဆွေးရတော့ကိုယ်အတွေ့အထိဒါကတော့အတွေ့အထိကတော့ပြည့်ခဲတယ်ဒါပေမဲ့လို့ဒီစိတ်တဲ့ဘက်မှာတော့ကျိုးအသားတွေပါလေ ပြက်နေတာရှိအဲ့ဒီဘက်ကထိလို့ထိမှမသိဘူးအေးမှမသိဘူးပူမှမသိဘူးအဲ့ဒီဥစ္စာကိုယ်ဆိုးရပြက်တယ်ဥချိုရပြက်တယ်စိတ်ဆိုးရတဲ့စိတ်ဆိုးရကတော့ပြက်တယ်မရှိပါဘူးစိတ်ဆိုးရပြက်ရင်သေရုံရှိတော့တာလည်းဥစ္စာကတော့စိတ်စိတ်ဆိုးရပြက်ရင်တော့သေပြီးရှိတော့တာသေတယ်ဆိုတော့စိတ်ဆိုးရပြက်တော့တာပဲဒါအဲ့ဒီဣန္ဒြေ6ပါးအစိုးရ6ခုပေါ်တယ်ကိုယ်ထဲမှာ

ရာဂဖြစ်ပေါ်ရာအကြောင်းတွေဒေါသဖြစ်ပေါ်ရာအကြောင်းတွေမောဟဖြစ်ပေါ်ရာအကြောင်းတွေကိုအဲမှတ်သားထားလို့ရှိရင်ပြန်လည်စဉ်းစားပြီးတော့ရာဂဒေါသမောဟကိရိတာတွေဖြစ်တယ်။မျက်စိကမြင်ပြီးတော့နေတဲ့ပါရဝယ်ဖြစ်တဲ့အာယုံတွေမိမအာယုံယောက်ျားအာယုံယောက်ျားတွေအတွက်ဆိုရင်မိမအာယုံမိမတွေအတွက်ဆိုရင်ယောက်ျားအာယုံ ဘယ်လိုပါလဲဟောဆိုတာအဲဒီလိုအာယုံတွေကိုဆွဲလာပြီးတော့ထားလို့ရှိရင်နောက်ပြန်လေးစဉ်းစားတဲ့အခါကျတော့စဉ်းစားတဲ့စဉ်းစားတဲ့ဒီအာယုံပေါ်ပြီးတော့ຢာကဖြစ်တတ်တယ်။ဒါအလုံးအလုံးအလုံးရဲ့အားဖြင့်အလုံးရဲ့အားဖြင့်ဘုမသန္တာကြီးနဲ့မှတ်တာ။အသေးစိတ်အားဖြင့်ရှိသေးတယ်တဲ့ကိလေသာဖြစ်စေနိုင်တဲ့အသေးစိတ်အဲမျိုးလုံးနေပုံမျက်ခုံးနေပုံမျက်နှာနေပုံလျှက် အဲနှခမ်းနေကိုပြုံးမှုရေပုံကစပြီးတော့ပေါ့လေလက်ကလေးတွေနေဘူးအဲ့ဒါလေးတွေလျှောက်ရသေးသေးတွေလျှောက်စဉ်းစားအဲ့ဒါတွေမှတ်တာကြားစဉ်းစားတဲ့စဉ်းစားတဲ့ကိလေသာဖြစ်တယ်အဲ့ဒီလိုအာယုန်တွေကိုမြင်တဲ့အခါမှာဆွဲလာမထားရဘူးတဲ့ဗျမြင်မြင်ကမြတ်မြည်ရမယ်ဒါတော့ခက်တယ်သူကမြင်မြင်ကမြတ်မြင်ဖို့တော့ခက်အခု မြင်တိုင်းမြင်တိုင်းရှုမှတ်နေတာတော့မခက်လုံးတော့မြင်ပြီးရင်ဖြင့်ဘာမှညာမှသိသွားပြီတော့ဖဲ့နေတယ်လို့လားတရားဒီဣရိယသံဝရတရားမလွယ်ပါဘူးလို့လားသူကတော်တော်မလွယ်ဘူးဒါပေမဲ့လို့အကျမ်းပြင်းရမှာပေါ့အဲဒီလိုကိလေသာဖြစ်ကြောင်းအာယုန်တွေကိုစိတ်ကဆွဲလာမထားရင်တော်ပါပြီဓမင်းတကာတချို့ကဒါတွေဓမင်းတကာရှားဖွေပြီးတော့ကြည့်ရှားဖွေပြီးနားထောင်လေချာဆွဲမှတ်ထားအချင်းချင်းပြန်ပြီးတကလား ဟောက်တယ်ချလိုက်တယ်အဲ့ဒီလိုအရေလုံလာဩဒါတွေကိလေသာပွားအောင်လုပ်နေကြတာလို့သာအဲ့ဒါတွေမလုပ်ရဘူးလို့ဆိုလိုပါတယ်ဒါပါပဲအကျဉ်းညမယ်ရမယ်သိသိတော့အကုန်လုံးမိညာကနေပြီးကိလေသာလုံးလုံးမဖြစ်အောင်လို့ထိမ့်ဖို့ဆိုတာကတော့အစတော့ဖြစ်မှာမဟုတ်ဘူးဒါကတရားတွေအများကြားအထုတ်နေပါပြင်မယ်မလွယ်ဘူးအဲ့ဒီလိုမြင်ရကလည်းလောဘဒေါသဖြစ်ခွင့်မရအောင်လောဘဒေါသဖြစ်စေနိုင်တဲ့အာယုန်တွေကို မှတ်သားဆွဲလမ်းမထားပါနဲ့တဲ့မြင်ပြီးပြောက်ထားလိုက်ပါကြားရကလည်းပဲဒီကိလေသာဖြစ်စေတဲ့အာယုန်တွေပါရစရာအာယုန်မုန်းစရာအာယုန်တွေအဲ့ဒါဆွဲမထားပါနဲ့နာရကလည်းဆွဲမထားပါနဲ့ဆရာကစားတဲ့ခါလည်းဆွဲမထားပါနဲ့အဲ့ဒါချက်တာပဲအစာကလည်းပဲကောင်းကောင်းလေးတွေကစားကြည့်နေအဲ့ဒီမှာဆွဲတာအဲ့ဒီဆွဲလာနေမထားပါနဲ့ကိုယ်ကအထွေးကြီးတွေလည်းဆွဲမထားပါနဲ့ စေကုသနာကြံသိမိရောက်တရရောက်တော့အဲ့ဒီအာယုန်တွေလည်းဆွဲမထားပါနဲ့လောဘဒေါသမောဟပြောင်းဆွဲမထားပါနဲ့ပြီးတော့ဘာလို့အောင်လို့ဆိုဘာဝနာတစ်ခုတစ်ခုအမြဲတမ်းနှလုံးသွင်းနေပါပြင်ပါသူကလွယ်တဲ့ဥစ္စာပုံတော်ကတော့သမထဆိုရင်လည်းပဲပထဝီပထဝီပထဝီစသည်ဖြင့်ကတိုင်းနှလုံးသွင်းထွက်တဲ့ဝင်တဲ့ဖြင့်လည်းထွက်တဲ့ဝင်တဲ့ထွက်တဲ့ဝင်တဲ့နှလုံးသွင်းအဲဒီတော့တစ်ခုခုကမ္မထာအမြဲတမ်းအထုတ်နေပါပြင်ပါ မဲတာမလို့ပဲနဲ့အလို့နေရင်တော့မြညာကမစွဲပါနဲ့ဆိုတော့စွဲသွားအောင်မှာကြာနာရကလည်းမစွဲပါနဲ့ဆိုတော့စွဲသွားအောင်မှာအထူးအပြင်တော့စိတ်ကူးစဉ်းစားကြံစည်ရကမစွဲပါနဲ့ဆိုတော့အဲ့ဒါကတော့ပြေးလို့မရတဲ့ဥစ္စာပဲစိတ်ကကူးနေတာကြွားကြကြောက်သွားနေတာနာခက်ပါတယ်လို့အဲဒီတော့အဲဒီဓဝါ၆ပါးကအင်းသွေး၆ပါးဓဝါ၆ပါးအတူတူပါပဲအင်းသွေး၆ပါးဓဝါ၆ပါးကနေပြီးတော့ လောဘဒေါသမောဟကိလေသာအကျဉ်းစားတွေမဖြစ်ရအောင်လို့စောင့်ရှောက်ပြီးတော့နေတဲ့ဥစ္စာအိန္ဒိယသာမရာသီလတဲ့ဒီသီလကဒါကသင်္စီအချင်းတော့သီလမဟုတ်ပါဘူးဘာဝနာထဲမှာဝင်နေတယ်ဆိုတာဒါမှမသီလထဲထည့်တာလေနောက်ပြီးတော့အာဇီဝပါရိသုဒ္ဓိသီလတဲ့အာဇီဝသီလသမွေးသမွေးမှုနဲ့စတဲ့သီလပါမတရားတဲ့ဖြစ်ပစ္စည်းရှာမိပြီးတော့အဲအသက်မွေးနေလို့ရှိရင် အပြောပါရိသုပိတာပြည့်တယ်ဒီဥစ္စာမတရားတဲ့ဖြင့်မတရားသောနိလန်းယူပြီးသိကြခဲ့လို့ရှိရင်အာဇီဝပိတာပြည့်တယ်မတရားတဲ့ဖြင့်မရှာဘဲနဲ့တရားတဲ့ဖြင့်ရှာမိလို့ရှိရင်အာဇီဝပိလာမပြည့်ဘူးဒီကသာဝေကျမ်းကလည်းရှိတဲ့အတိုင်းပြောရမှာအဲတရားတဲ့ဖြင့် နေရာကိုင်းကျွနေလို့ပြီးတော့စီးပွားချတယ်။တရားသဖြင့်အကြောင်းအဝယ်လုပ်တယ်။မြို့သားတရားသဖြင့်ဆိုတော့ရတဲ့ရတဲ့ထားရရုံပေါ်လည်းမရတဲ့မရတဲ့ထားတွေကိုကြအောင်လို့ဘယ်လိုတော့မလုပ်ရဘူး။ပစ္စည်းမမှန်မဲနဲ့အဘိုးမတန်တဲ့ပစ္စည်းဖူးတန်တဲ့ပစ္စည်းလုပ်ပြီးတော့မရောင်းရဘူး။အဲဒီလိုဟာပါပဲ။အဲဒါတရားသဖြင့်အကြောင်းဝယ်လုပ်ပြီးတော့စီးပွားချတယ်။ ဒါသမအာဇီဝပဲသမအာဇီဝအဲမတရားတဲ့ဖြင့်ပစ္စည်းရှာမှုကိုပြုလို့ရှိရင်အာဇီဝသီလပြည့်သည်အဲ့ဒီဟာမလုပ်ရဘူးအဲ့ဒါအဲ့ဒါကလည်းပဲပါဠိမောသီလတဲ့ပြန်ပြီးတော့ဝင်နေပါတယ်လူများဘုံမှာဆိုရင်ဘုရားအသက်ကိုတတ်ဖြတ်ပြီးတော့တမွေးခြင်းမှုကိုပြုရဲဆိုရင်ဒါ အာဇီဝသီလပြတ်တာကိုသမုမှုသီလပြတ်အဲတော့သုဘာတဲ့သတ်ချက်ကလေးကသူပါတိမောသီလပြည့်နေတာပါတိမောသီလတွေပြန်ဝင်သွားတယ်ဒါမှမဟုတ်ပါတိမောသီလအကြီးမှုလို့ပြောတာကသုဘာဥစ္စာခိုးယူပြီးတော့သုံးဟုတ်မရတဲ့မရတဲ့သာရအောင်လို့အဲမတရားသဖြင့်ရအောင်လို့ကြံဆောင်ပြီးတော့သမွေးလို့ရှိရင်အာဇီဝသီလပြည့်တယ် အဲ့ဒါကလည်းပဲသူအရိဏဒံသိက္ခာဘုံနဲ့ပါတိမောက္ကိလာပြည့်နေတာပဲဒီလိုဆိုလို့ရှိရင်အာဇီဝသီလတွေမဟုတ်ပါတိမောက္ကိလာလည်းပြည့်ကာမဂုဏ်တို့၌အပေမွေးမှုနဲ့စပ်ပြီးတော့မတရားကျူးလွန်ခဲ့လို့ရှိရင်ဒါကတော့ကြားကြတော့နေမှာပေါ့လေဒါပေမဲ့လည်းသူရှိရှိတော့ရှိမှာပေါ့ဒီလိုကအဲ့ဒီလိုဥစ္စာလည်းပဲပါတိမောက္ကိလာပြည့်သွားတာပါပဲသူမတရားခြင်းကျူးလွန်တာ လိန်လီပြီးတော့ပြောခဲ့လို့ရှိရင်မရတဲ့နေရာတွေဓာတ်တွေရအောင်ကိုရုပ်ကိုစီးပါးပြအောင်လို့လိန်ပြောခဲ့လို့ရှိရင်သူတစ်ပါးအကျိုးလည်းပြတော့တာပဲလေ။အားလည်းပါတိမောသီလာပြတာလေ။အာဇီဝသီလာတွေမဟုတ်ပါတိမောသီလာရောပြတယ်။အဲဒါကြောင့်အာဇီဝသီလာဆိုတာကလည်းပါတိမောသီလာတွေပြန်ပြီးတော့ဝင်နေပါလေ။ဒါကြောင့်ပါတိမောသီလာကအကြီးမှုသီလာပဲ။ခုနဣန္ဒြိယသာဝရသီလာကလည်းပဲ သူကသီလအစစ်မဟုတ်တော့ပါတိမောသီလလုံုံနေတဲ့ပုဂ္ဂိုလ်မှာမှသူကကျင့်လို့ဖြစ်တယ်ပါတိမောသီလမှာမလုံုံမဲနဲ့ဆိုရင်မျက်စိမြင်တိုင်းမြင်တိုင်းကိလေသာဖြစ်အောင်စောင့်ရှောက်မှုဆိုတာမဖြစ်နိုင်ပါဘူးစောင့်လည်းမစောင့်ပါဘူးပါတိမောသီလမှာကိုချင်းသီလမှာမရှိတဲ့ပုဂ္ဂိုလ်ပဲစောင့်ရှောက်လိုက်မှတော့သူကနေတော့သူကအရင်ကဖြစ်တယ်ပါတိမောသီလကအကြီးမှုပဲပစ္စယတာနေတိရသီလတဲ့ပစ္စည်းနဲ့စပြီးတော့ အဲဆင်ခြင်ပြီးတော့သုံးဆောင်ရတာကတော့ရဟန်းတော်များနဲ့ဆိုင်တယ်လူများတော့သိနေဆိုင်သင်္ကန်းဆွာကြောင်းဆေးပစ္စည်းလေးပါသုံးဆောင်တဲ့အခါမှာအဲဒီပစ္စည်းဘာအတွက်သုံးဆောင်ရတယ်ဆိုဆင်ခြင်ပြီးတော့သုံးဆောင်ရမယ်မဆင်ခြင်မဲ့နဲ့သုံးဆောင်လို့ရှိရင်ဒါအပြည့်ဖြစ်အဲဒီတော့အဲ့ဒါကလည်းသီလစင်ကြယ်တဲ့ပုဂ္ဂိုလ်နဲ့ပဲဆိုင်ပါတယ်သီလမစင်ကြယ်တဲ့ပုဂ္ဂိုလ်သီလမှမစင်ကြယ်ပဲနဲ့ဥစ္စာသူပဲဆင်ခြင်ပြီးသုံးဆောင်တော့မလဲလို့ တရားစီကြတာလည်းဆိုရင်ဒါကြောင့်လို့ကိုချင်းသီလပါတိမောသီလဟာအကြီးမှုသီလလို့ခေါ်သည်ကြီးမှုသီလပထမတဏီကသူ့ကိုစောင့်ရှောက်ရင်လောကဘေးသံဃာဘေးတွေကလွမြောက်စေသည်လွမြောက်စေတဲ့သီလသူ့ကိုစောင့်ရှောက်ရင်လွမြောက်စေတဲ့သီလသူ့ကိုစောင့်ရင်ကိုယ်ကိုလွတ်စေသည်ဒီလိုလေးပဲရှိသူ့ကိုစောင့်ရင်ကိုယ်ကိုလွတ်စေတဲ့သီလတဲ့ပါတိမောသီလ

ကိုချင်းသီလလုံးဝလုံးစေကိုချင်းသီလကိုချင်းသီလလုံးဝလုံးပါစေကိုင်းပါလေဆိုကြအောင်လေကိုချင်းသီလလုံးဝလုံးစေကိုချင်းသီလလုံးဝလုံးစေကိုချင်းသီလလုံးဝလုံးစေကိုချင်းသီလ လလုံးဝလုံးပါစေအဲလူများမှာ၅ပါးသီလအပြည့်အစုံသီလလိုလိုပါပဲအဲဒါဆောင်ရှောက်နေုံပါပဲပြီးတာပါပဲလားအဲခုနကပြောတဲ့အကျိုးတွေကတော့မျက်မှောက်ဘေးသံသရာဘေးတွေအကုန်လုံးကျင်းစင်နိုင်ပြီသီလသာလုံးညုံပဲပြီးအပေကြမှာမစိုးရင်ရဘူးအဲသိချတာဒုတိယဘဝပေါ့လေနောက်နောက်တော့ဘဝတွေတော့တောင်းမခံနိုင်ဘူးဘာလို့လဲဆိုတော့ နောက်နောက်တော့ဘွားတွေကျသူကသီလလိုချင်မှလုပ်မှာကိုအကယ်၍သာဘွားတိုင်းဘွားတိုင်းသီလလိုချင်သွားမယ်ဆိုရင်ဘယ်လေးပါးဒီလိုပဲဒီပုဂ္ဂိုလ်ပဲတော့မှမကြောက်ဘူးပြီးရောပဲလားသို့တော်လည်းပဲနောက်နောက်တော့ဘွားတွေကျတော့သီလမှပြီးချင်မှပြီးမှာသူတော်ကောင်းတရားပြီးချင်မှပြီးမှာအဲ့ဒါသိမိကြဘူးဒါကြောင့်မို့သိချရတယ်တရားအားထုတ်ရတယ်အဲအရိယာပုဂ္ဂိုလ်သောတာပန်ဖြစ်ရောက်သွားရင်တော့သီလကမပြည့်ဘူးကိုရှင်သီလလုံးဝလုံးနေရောကိုရှင်သီလလုံးဝလုံးနေတော့အဲ့ဒါဘယ်လေးပါးဘယ်တော့မှမကြောက်ဘူး

တိုင်းရှိကိုသိရမည်ဒါကတော့ယဟန်တော်များနဲ့ပို့ပြီးတော့ဆိုင်ပါတယ်ဒီတရားကလည်းယဟန်နေဟောတာတဲ့တရားပဲယဟန်တော်များနဲ့ဘိုးဆိုင်အဲဒီသွားသာဝတ္တဝယ်တွေကိုအတိုင်းရှိသိရဘယ်လိုသိရမလဲဆိုလူခံတဲ့အခါမှလည်းအတိုင်းရှိသိရမယ်သုံးဆောင်တဲ့အခါမှလည်းအတိုင်းရှိကိုသိရမယ် စွန်ကျဲပေးကတဲ့အခါမှာလည်းအတိုင်းရှိကိုသိရမယ်အတိုင်းရှိသိဖို့သုံးထလာရှိတယ်အလူခံတဲ့အခါမှာလည်းပဲအလူခံနေတဲ့မြောက်ကိုခံရတယ်ကိုသင်းလျော်ရုံပဲလူခံတရားတရားဓမ္မကပစ္စည်းမပြည့်စုံဘူးတရားတရားလည်းမပြည့်စုံဘူးဆိုရင် နည်းနည်းပဲလူခံရမယ်တော်ရုံပဲလူခံရမယ်သရာတရားကပြည့်စုံပါရဲ့ပစ္စည်းကမရှိဘူးဆိုရင်လည်းနည်းနည်းပဲလူခံရမယ်ပစ္စည်းကအဲသရာတရားကရှိတော်လည်းပဲပစ္စည်းကနည်းနေတယ်ဆိုရင်လည်းပဲနည်းနည်းပဲတော်ရုံပဲလူခံရမယ်သရာတရားကောင်းတဲ့ကောင်းတဲ့လူတိုင်းလည်းလူခံလူမခံနဲ့သူက သူ့မှာသိပြီးတော့ပြည့်စုံတာပုံပြီးလေကမှလည်းကိုယ်ကသိပြီးတော့သူ့ကနဲ့အတိုင်းရှိပြီးရတယ်ဒီကကတော့ပစ္စည်းတွေလည်းပေါ်ပါတယ်သရာတရားတွေကလည်းပဲအားရှိပါတယ်ဓမ္မနာပေးခြင်းပြခြင်းရှိပါတယ်အများကြီးလူခါမလားဆိုအများကြီးလူခါနဲ့တဲ့ဒါလည်းကိုယ်အတိုင်းရှိနေတဲ့သုံးလောက်ရုံဆွဲလောက်ရုံနဲ့လူခါမှာတဲ့ဘိုးမိုးတွေမလုပ်ပါနဲ့လို့အဲဒါလူခါရမှာ အတိုင်းရှိပြီးရမယ်အတိုင်းမသိလောဘမကြီးရဘူးတဲ့ဒီလိုဆိုလိုပါတယ်ဒါလည်းပဲအရေးကြီးတယ်ဒါလည်းအရေးကြီးအတိုင်းမသိဒုက္ခနဲ့ပုဂ္ဂိုလ်ရရှိတယ်အတိုင်းမသိဒုက္ခနဲ့ပုဂ္ဂိုလ်ရတခါတယ်ဘာရလို့မဟုတ်အတိုင်းမသိဒုက္ခလားလို့ ပြောလို့လည်းသိမကောင်းဘူးဒါမှမဟုတ်လူကလည်းနေရာမကြောက်ဘူးသနာစရာသူတဲ့ပုဂ္ဂိုလ်တွေသနာစရာကောက်ကုသိုလ်လည်းပဲဒီလောက်ဖြစ်မှလည်းမဟုတ်ပါဘူးသူကသူကမလွဲတာလည်းကျိုးလည်းသူရတယ်မဟုတ်ဘူးသူကတွေအဲ့ဒါနေရာမကြောက်ဘူးဒါမှမဟုတ်လူကလားအဲလူခံပြီးတဲ့ပစ္စည်းကိုသုံးဆောင်တဲ့အခါကာလကြတော့လည်းပဲသစ္စာခန္ဓာနဲ့ဆင်ញင်ပြီးသုံးဆောင်ပါတဲ့အဲငါတော့ဘုရားအားလျော်သာတဲ့ သွန်နေသွန်ကောင်းနေရနှင်းကောင်းနေရလာတာပဲဆိုပြီးတော့ဝမ်းမြောက်ဝမ်းသာတဲ့တခါတဲ့အာဘာရရနဲ့အရသာတွေခံပြီးတော့မစားလိုက်ပါနဲ့တဲ့ဆင်ញင်ပြီးသုံးဆောင်ပါပရိသင်္ခာယောနိသောပိဏပါဒံတိသေဝါမိနေဝတဝါယအနမတာယအနမန္နာယအနဝိပုဒနာယယာဝရိဝိမသကာသာတိတိယာယာဝနာဝိန္ဒုပါရတိယစသည်ဖြင့်ပေါ်တယ်မှာသင်္သာမေဝုဒ္ဒေခာမှာဒါရီအပြည့်ရတယ် ခြေတုံးကဆိုရင်ဒီဥစ္စာတွေကြာကျက်ပြီးမှဒါမှသင်္ကန်းဝတ်ပြီးအခုတော့လည်းပဲဒါတွေကြာကျက်ခြင်းလို့သုံးလုံးပါဆိုတော့အနာတကျုပ်ဆိုတော့ပြည့်ဘူးဒါတွေရကြပြီးမှဝယ်ရမယ်ဆိုသူကကြက်နေမှလည်းမဟုတ်ဘူးတဲခဲ့တာလို့ဆိုတာဒါနဲ့အရေးပဲပြီးဦးနည်းနည်းပြင်ပေးရတာပေါ့ဒီသုံးကိုဘာဖြစ်လို့စားရတယ်ဆိုတာသို့တော်ရှိရဆရာတော်ကြီးကရေးထားလို့လင်္ကာလေးရေးထားလို့တော်ပါသေးတယ်အဲဒီကလွယ်တယ်ဒါကြက်လိုက်နေရတယ်သူက စာစားတဲ့ကဤဒီစားဝယ်မဲမဲကိုမြူးရမှကြောလှပါရဲ့သင်ပြီးတွေးခြင်းကမသုံးပါဘူးလေးရတာဆိုဤကိုဤကိုကောင်းပြီးဤအောင်ဒီလေအသက်မြတာမမောပန်တာဘုရားသာသနာကျင့်တဲ့တရားကိုကျင့်မှနိုင်ပြီစသည်ဖြင့်အဲဒီသင်ញင်တဲ့လင်္ကာလေးရေးတာ ဒီစားဝယ်မယ်မယ်ကိုမြူးရမှန်ကြွလှပါရင်သင်ပြေချိုးခြင်းဟာမသုံးပါဘူးတဲ့ဒီစားစားတာလူလောကကလူတွေစားတာတော့အဲမြူးရကစားနိုင်အောင်ပြောနိုင်အောင်ဒီလိုမဟုတ်ပါဘူးမှန်မှန်တက်ကြွနိုင်အောင်မဟုတ်ပါဘူးလှပါရင်သင်ရင်သင်တွေအသားတွေပြေးပြီးတော့အဲချူးခြင်းပေါ်ဖြစ်အောင်ဒီလိုလည်းမဟုတ်ပါဘူးဝါဝါထူးထူးနဲ့ ကိုယ်ကာယကြီးတောင့်တင်းအောင်လို့မလို့လည်းမဟုတ်ပါဘူး။နှုတ်ပါအတွက်သုံးဆောင်လို့ဆိုတော့သာဘာရေစင်ပြဖြိုးခြင်းကမသုံးပါဘူးလေရာတသာဤကိုယ်ကောင်းသည်စီအောင်သည်လည်းအသက်မြရမမောပန်းသာလေရာတသာဒါလေးပါစုဝေးဖြစ်တဲ့ဒီကိုယ်ကြီးတည်မြဲတည်နေအောင်လို့ပဲအစာမစားလို့ရှိရင်ဒီကိုယ်ကြီးပြီးမယ်လဲမြ တော်ရကသုံးတဲ့တဲတွေညာလက်စီထည့်ပေးရမြို့ကသုံးတဲ့မော်တော်ကားတွေလည်းစီထည့်ရတာပါမထည့်ရင်တော့မသွားပါဘူးသူကတော်ကလဲကမှစီမထည့်ပဲသွားလေဦးမယ်မြို့ကကားကဘာမှသွားသေးဘူးလားစီမထည့်ရင်မသွားဘူးအဲဒါစီထည့်ပေးတယ်အဲဒါလည်းပဲဒီကိုကာကြီးကလည်းပဲလဲညာစီထိုးပေးသလိုအဲအစာထည့်ပေးနေရတာပဲဒီကိုကာကြီးစီမြဲတည်ရနေအောင်လို့ လဘရေစင်ပြဖြိုးခြင်းကမသုံးပါဘူးလေးပြာတဆောင်ဤကိုကောင်းဤစီအောင်ပြီးလျက်အသက်မြရမမောပန်လာတဲ့အသက်အသက်တာရှည်သေးတဲ့အသက်တာအတိုင်းစီရနေအောင်လို့အဲပြီးတော့သာရမိုးသိခြင်းနဲ့မဖြစ်ဘဲနဲ့မောမောခြင်းပန်းခြင်းပင်မခြင်းလည်းမရှိအောင်လို့စားရတယ်မစားဘဲနေဒီကိုကြီးကသေသွားမယ် သာလောင်မှုသိပြီးဒုက္ခတွေရောက်နေမယ်အဲ့ဒါတွေလည်းငြင်းအောင်လို့မောပန်းသားအဲ့လိုဆင်းရဲဒုက္ခမရှိတော့ဘာလို့မလို့တော့ဆိုတော့ဘုရားသာသနာကျင့်တဲ့ဘုရားကိုကျင့်မှနိုင်စေအဲဘုရားသာသနာဘုရားအဆုံးအမတွေသာသနာ့ဇမစရိယမေဃဇမစရိယကျင့်နေကျင့်မှကျင့်နိုင်ပါစေကိုယ်ကာယတောင်းတင်းလို့အင်အားရှိနေသာတိုင်းသာဖြစ်နေတဲ့အချိန်မှာ သာသနာပြမစရိယကိုလည်းကျင့်မယ်မေဃပြမစရိယကိုလည်းကျင့်မယ်မေဃပြမစရိယဆိုတာမေဃ7ပါးတရားကိုခေါ်တယ်သာသနာပြမစရိယကတော့မြတ်စွာဘုရားသုံးပါထားတဲ့အကျင့်တွေဟူသည်များအကုန်လုံးသာသနာပြမစရိယခေါ်တယ်ခုနကဒီသုံးပါးဘုရားသုံးပါပဲဆိုတာအကုန်လုံးဟာသာသနာပြမစရိယအဲဒီထဲမှာမေဃ7ပါးတရားအရိယမေဃ7ပါးတရားမေဃပြမစရိယအဲဒီသာသနာပြမစရိယသာသနာတစ်ခုလုံးနဲ့ဆိုင်တဲ့ကျင့်ဝတ်တွေလည်းကျင့်နိုင်အောင်လို့ ဒါကိုအခွင့်ခါလေးဆိုကျင့်ရတာပေါ့လေအကုန်လုံးတပြိုင်တည်းစုကျင့်ရတာတော့ဘယ်ဟုတ်မလဲဘုမသင်္ကန်းဝတ်တဲ့ခါကာလမှာသင်္ကန်းနဲ့ဆိုင်တဲ့အချင်းကျင့်ရမှာပေါ့လူအချင်းနဲ့သူဒုက္ခနဲ့သူကျင့်ရပါတယ်အဲတရားနှလုံးသွင်းခါနဲ့ခါကာလကျတော့သမထတို့ဥပဒနာတို့ဆင်ရတယ်ကျင့်ရတာပေါ့အဲဒီဘုရားဆုံးမသာသနာတွေကိုကျင့်နိုင်ပါစေလို့ရည်ရွယ်ပြီးသုံးဆောင်ပါတယ် အဲဒီလိုသစ္စာကနာနဲ့ဆင်ញင်ပြီးတော့သုံးဆောင်ရတယ်ဆင်ញင်ပြီးသုံးဆောင်ရတယ်ဒါလည်းပဲစိတ်ပါလည်းပါဆင်ញင်ရတခုခုဆင်ញင်လည်းပြီးတာပါပဲဩဒီသွန်းနေစားတာအဲမသိအောင်လို့စားတာပဲလက်ရှင်နဲ့ကြည့်အောင်ဒီတော့အောင်စားတာပဲဒီသာထိုင်တာကြည့်အောင်စားရဒီသွန်းနေစားပြီးတော့ပရိယတ္တိသာသနာပฏิပတ်တိသာသနာတွေကျင့်နေအောင်လို့စားတာပဲ ဖြစ်မယ်လို့ဒီလိုနှလုံးသွင်းရအဲ့တော့ဒီသုံးတွေဟာကောင်းလို့လည်းပဲဝမ်းမြောက်ဝမ်းသာစရာမရှိဘူးမကောင်းလို့လည်းစိတ်ပြည့်စရာမရှိဘူးကိုယ်ကာယဒီနေ့ဒီရနေပြီးတာပဲအဲ့ဒီအဲ့ဒီအနေရောက်လို့သူကဆင်ခြင်ပြီးတော့သာပါအဲ့ဒါသုံးဆောင်တဲ့အခါကာလမှာတိုင်းစီကိုပြီးဖို့နောင်လာမှာပါသေးတယ်အလွန်ကျွန်း

နာဝိဇ္ဇအပြစ်ကင်းတဲ့စားခြင်းဖြစ်ရမယ်မတော်မသင့်တဲ့အစာတွေကိုစားလို့ချင်းယောဂဝေဒနာဖြစ်ရင်အပြစ်ဖြစ်တာပေါ့လေဘာဒုံတရားယောဂဝေဒနာဖြစ်ဘာဖြစ်တာတော့သူများမင်းဟာဒီကိုတော့ဘုရားတွေသွားမတော်တာတွေသူသွားစားလို့ဟိုသူဖြစ်မှာပေါ့သူဘုရားတွေဒီလိုစားနေတာပဲစောင့်မစောင့်သေးပဲပဲဟောဘုရားဖြစ်ချင်ကြည့်ရအဲဒီလိုကြည့်ရမကြည့်အောင် အစာတွေလွန်ကျွန်စားလို့ဓာတ်တွေပါတယ်ပြည့်နေတယ်ဆိုရင်ဖြင့်အသေးတော့ရအသေးတရဘေးကလူပုဂ္ဂိုလ်တွေကစောင့်ရှောက်ရနဲ့အဲဒီလိုဖြစ်တတ်တယ်တဲ့ဘယ်လိုဖြစ်လို့ရှိရင်ဟိုကမသိတဲ့ပုဂ္ဂိုလ်တွေကမင်းဘာဖြစ်လို့လဲဒီကိုတော့ဟိုအစာတွေမကြည်လို့ဘာဖြစ်လို့ဆိုရင်သူကလုံလုံကျူးကျူးတွေစားတာပဲသူဒီလိုစားနေကြပဲအဲဒီလိုအများကကြည့်ရတတ်တယ်တဲ့အဲဒီလိုအလွန်ကျွန်းနေစားခြင်းကြောင့်မတော်တာတွေစားခြင်းကြောင့် အကဲ့ရဲ့ခံရတာပြီအဲ့ဒါတွေလည်းပဲသိအောင်လို့အလုံးကြုံဖြစ်စေပဲနဲ့မျှတာရုံနဲ့သင်ကျင်ပြီးတော့စားပါတဲ့မှာစားနိုင်လဲပြီးမြဲတိုင်းရှိနောက်ပြီးတော့သွန်ကျဲတဲ့ခါကာလကြတဲ့အတိုင်းရှိပြီးပါတဲ့သွန်ကျဲတဲ့ခါကာလနဲ့ပဲသွန်ဆိုတာပေးကောင်းတဲ့ပုဂ္ဂိုလ်ရှိတယ်မပေးကောင်းတဲ့ပုဂ္ဂိုလ်ရှိတယ်ပေးကောင်းတဲ့ပုဂ္ဂိုလ်မှပေးရတယ်မပေးကောင်းတဲ့ပုဂ္ဂိုလ်တွေမပေးရဘူး ပေးကောင်းတဲ့ပုဂ္ဂိုလ်တွေပေးလို့ရှိရင်ဘာဖြစ်တော့ဆိုကုလဒုဒနာရဲ့ဒါကဓမ္မတွေတရားတရားချက်စီရရောက်တယ်။ဘာလို့လဲတော့ဆိုပေးကောင်းတောင်းမုံဆိုတော့ပေးတဲ့ပုဂ္ဂိုလ်ကိုပေးရတဲ့ပုဂ္ဂိုလ်ကကြီးညိုတတ်တယ်။မပေးတဲ့ပုဂ္ဂိုလ်တွေမကြီးညိုဘူး။ဒါတော့ဒီပုဂ္ဂိုလ်ရဲ့ကြီးညိုခြင်းဟာဘာဖြစ်သွားတော့ဆိုတော့သာသနာကြီးညိုတာမဟုတ်ပေးလို့ကြီးညိုတာဖြစ်သွား။အဲဒါကြောင့်

မြတ်စွာဘုရားဤသာသနာတော်သာသနာဓမ္မတွေကျင့်နေတာပဲသိက္ခာပုဒ်တွေကျင့်နေတယ်သူတော်ကောင်းတရားတွေကျင့်နေတယ်ဆိုပြီးတော့ဒီလိုကြီးညိုတာကသာကသရာတရားနဲ့ကြီးညိုတာဒါကဘုရားကိုကြီးညိုတယ်တရားကိုကြီးညိုတယ်သာသနာကိုကြီးညိုတယ်ယဟန်ဤသိက္ခာကိုကြီးညိုတယ်ယုံကြည်တယ်ဒီလိုပုဂ္ဂိုလ်ကိုအယုဒိပြုသောအပြင် ကောင်းကျိုးတွေရတယ်ဆိုတာယုံကြည်တဲ့သရာတရားနဲ့ဖြစ်တာနောက်ပြီးလောကလို့ကိုယ်

အဲဒါကြောင့်မပေးသင့်မပေးလိုက်တဲ့ပုံကိုယ်တွေမပေးရမကမ်းရဘူးတဲ့ပေးသင့်ပေးလိုက်တဲ့ပုံကိုယ်တွေရှိပါတယ်စားပေါင်းနေတော့လာလို့ရှိရင်တော့အဲဒါဒီရောက်လာတဲ့ပုံကိုယ်ကျွေးနေကျွေးလိုက်တယ်အဲကိုယ်ဝရမဲ့ဖြစ်နေတဲ့ပုံကိုယ်တွေကျွေးရမှုရတယ်ဒီလိုဟာတွေရှိပါတယ်အဲဒီတော့ပေးသင့်ပေးလိုက်တဲ့ပုံကိုယ်ပေးပါတယ်မပေးသင့်မပေးလိုက်တဲ့ပုံကိုယ်မပေးပါနဲ့တဲ့မပေးသင့်မပေးလိုက်တဲ့ပုံကိုယ်ပေးလို့ရှိရင်အဲဒီပေးခံရတဲ့ပုံကိုယ်ကလည်းပဲ ယောတနာသရာနဲ့ကြီးညိုတာမဟုတ်ဘဲနဲ့သရာတရားပြည့်သွားတာပါတယ်သရာတရားပြည့်ရောက်တယ်လူတဲ့ပုဂ္ဂိုလ်ရဲ့ပစ္စည်းလည်းပဲအဲအကျိုးမဲ့ပစ္စည်းပြည့်ရောက်ပါတယ်တဲ့ဒါကြောင့်မို့အဲရံကာရောသူရိယပစ္စည်းတွေသူရိယပုဂ္ဂိုလ်တွေအချောက်ပြီးဒီကလာမတွေးရဘူးမဆုံးရဘူးတဲ့လို့ဒါကြောင့်အဲအတိုင်းရှိပြရမယ်လို့ဆိုတယ် လူခံရမှာအတိုင်းရှိပြီးရမယ်။ဒါသာကြီးလူမခံနဲ့တို့ရုပ်သားပါပဲ။သုံးလောက်ရုပ်နဲ့ဒီပါ။သုံးဆောင်ရမှာအတိုင်းရှိပြီးရမယ်။အဲအပြစ်မဖြစ်အောင်လို့သင်ញင်ပြီးတော့သုံးဆောင်။ဘေကဆိုရဲရမှာအတိုင်းရှိပြီးရမယ်။ပေးသိပေးတဲ့ပုဂ္ဂိုလ်မှာဘေးဝီနည်းနဲ့အညီမပေးသင့်တာတွေကြောက်ပြီးတကလည်းမပေးနဲ့။သူကဒီလိုဆိုတယ်ဒီသုံးခု။ဒါကဆုံးကိုပြောတာ။သုံးတာမဟုတ်ဘူးသုံးကိုပြဏာပြုပြောလိုက်ပြီးဒီနေ့ဟာတွေလည်းအတူတူပဲအဲသင်္ကန်း သင်္ကလည်းထို့တူပဲလူခံရင်အတိုင်းကျင်နေပြီးဒီလူခံရမယ်သုံးဆောင်ရင်လည်းသင်မြင်ရတယ်အဲသွင်းရင်ပေးခြင်းလည်းပေးခြင်းပေးလိုက်တဲ့ပုဂ္ဂိုလ်ပေးရတယ်ကြောင်းအေးရနေရဒါတွေရှိတယ်သုံးဆောင်အဲဒါလည်းဒီတိုင်းပဲလူခံရင်လည်းပဲအတိုင်းရှိပြီးရတယ်သုံးဆောင်တဲ့ခါမှလည်းသင်မြင်ရတယ်သွင်းရင်ပေးခြင်းလို့ရှိရင်ပေးခြင်းပေးလိုက်တဲ့ပုဂ္ဂိုလ်မှပေးရတယ်အဲဒါကလည်းရံကာရောလျှောက်ပြီးတော့မပေးရဘူးဖြည့်စည်းမပြရဘူးဖေးပြည့်ပြီးရတယ် အဲလူခံရင်လည်းပဲအတိုင်းရှိနေသုံးသောတဲ့ခါမှလည်းဆင်းခြင်းအဲပေးပေးပေးကြတော့လည်းပဲပေးတင်ပေးတဲ့ပုဂ္ဂိုလ်မှာပေးရမယ်အဲအမိရဖာတို့ဝေယဝိသပြုနေတဲ့ပုဂ္ဂိုလ်တို့စသဖြင့်ပေးတင်ပေးတဲ့တွေကစီကားလေးတွေရှိပါတယ်ဝိနည်းစီကားလေးတွေအဲ့ဒါတွေပေးရမယ်အဲဒီတော့ဗတ္တသမိန်အစ၌မာတင်ယူတာသာတိုင်းရှိကိုပြီးခြင်းဟာတဘာဆိုတာ ဗရဏအားဖြင့်ဆုံးကိုကောင်းတာပြီးတော့ပြောတာပစ္စည်းလေးပါမှာအလူခံတဲ့အခါမှာလည်းအတိုင်းကြည့်ပြီးပါစေဟုတ်လားအဲသာဝယ်လည်းပဲအတိုင်းကြည့်ကိုလိုသလောက်လူခံပါနိုင်ငံလည်းပဲလိုသလောက်လူခံပါတမင်တကာဟိုတကာသူကသူလာလူတာမတတ်နိုင်ဘူးကိုကသွားပြီးတော့တမင်တကာဟိုအဲမလူကျင်တဲ့ပုံစံတွေလူကျင်အောင်သွားပြီးတော့လူခံတာအဲဒီဥစ္စာတွေပြောနေတာမလို့ဘူးအပူတွေမလို့ဘူးကြောင်းလည်းပဲ အလုံးကြသလောက်ပဲဒုက္ခမှာတဲ့ကျိုးလည်းကြောင်းကသိလို့ခြင်းတယ်သူကကြောင်းကသိလို့ခြင်းတယ်ကြောင်းကကြောင်းမရရအောင်လည်းကြားကြပြီးတော့ကြောင်းမူသာမှုရတယ်တချို့ဒီလိုလုပ်ဒီလိုရတယ်ရှိအဲသိပြီပြီအဲ့ဒါတွေအကုန်လုံးပဲအတိုင်းရှိကိုသိပါတဲ့အတိုင်းရှိသိပြီးဒီကရနေပါတယ်တကယ်တရားကျင့်ကြအထုတဲ့ပုဂ္ဂိုလ်တော့အတိုင်းရှိကသူ့ဟာနဲ့သူလည်းပဲပြည့်စုံပါတယ်အစတဲ့ကော အပိုးမူတွေမလုပ်ပါဘူးသူကအသုံးကျရုံလေးပဲလုပ်တယ်ကွာနေရာကြပါတယ်အဲ့ဒါညဇာပြသုံးပါတယ်အသုံးမအတိုင်းပါပဲအစာနိုင်လဲဒီမြက်တိုင်းစီတဲ့ဒါကြောင့်မို့ကဲဆိုတော့ဒီနာကသာဆိုမှာဒီလိုဘုရားဆိုနေရာမကြောက်တူတုံတော့ဖြစ်သူကိုဆွဆွဲညှင်းစေကင်းစေသူကိုဆွဆွဲညှင်းစေကင်းစေကိုခြင်းသီလလုံးဝလုံးစေကိုခြင်း သာ၌လည်းပြင်းရဲ့အတိုင်းရှိသာ၌လည်းပြင်းရဲ့အတိုင်းရှိသို့သာ၌လည်းသာ၌လည်းပြင်းရဲ့အတိုင်းရှိသာ၌လည်းပြင်းရဲ့အတိုင်းရှိအဲသာရမှာလည်းအတိုင်းရှိကိုပြီးပါပန္တင်းသယနာသနံပန္တံ လူနေသူနေရတို့မှာဝေသောသေနာတနင်းစာတော်ကြောင့်ဟူသောအကြောင်းအရာနေရာ၌နေခြင်းကတပါအဲပန္တပအန္တအလွန်သွန်ပြကြပါတယ်တဲ့ပါကအထုအန္တကအသွန်ဝေးတယ်အလွန်သွန်ပြကြတယ်ဘယ်ကသွန်ပြကြတော့ လူနေသူနေရွာတော်မြို့တော်နဲ့ဝေးရမယ်လို့ဆိုပါတယ်။ဒါကြောင့်ရှိကဘုရားလက်ထက်တော်ကာကလာတော်မှာကျောင်းနေဆိုတော်တယ်မှာပါပဲ။ကျောင်းကျောင်းတောင်ကျောင်းနေပါပဲလူနဲ့ဝေးတဲ့နေရာတွေ။ကုလာ၄တာပြန်900နဲ့၄တာနဲ့၄တောင်တာနဲ့အပြန်900လောက်ရှိတဲ့အရာဝေးရရမှာအဲ့ဒါလို့ဆိုလို့ချင်းလူသားသူသားနေသိတာပါ။ တရားထုတ်တဲ့ပုဂ္ဂိုလ်များသင်လျော်တဲ့ကြောင်းယူပြီးတော့အင်္ဂါ၅ပါးရှိတယ်။အင်္ဂါ၅ပါးမှာနာတိဒူရာနစ္စသနာကမနာကမနာတပါဏာနဲ့သိလည်းမဝေးဘူးလေသိလည်းမနီးဘူးလေသွားလို့ပြန်လို့လည်းလွယ်ရဲ့ဆုံးကတော့တော့သွားရအောင်ပါဘူး။ဟောတရားထုတ်တဲ့ပုဂ္ဂိုလ်ဆိုပြီးကြွားမရှိတဲ့တော်တဲ့သွားပြီးတော့စားကြံကြည့်နေတယ်ဥမာလားကြက်ပြီးတော့ဆိုတော့သုံးကခံအောင်မှဆိုတော့သုံးကကြွားနဲ့မနီးမဝေးဘူး ဘလောက်တော့ဆိုကုလလေးတာပြန်900ဝေရမယ်အဲဒီဝအပ္ပကိဏသတ္တိအပ္ပကတာအပ္ပနေသောတာနေခါကာလမှာလဲလူတွေမရောပြောင်းခြင်းမရှိဘူးလေလူတွေအဝင်ထွက်မများဘူးပေါ့မများဘူးညခါကာလမှာလဲလူသားသူသားနေမကြရဘူးမြို့ရွာကအတန်တွေသူညဉ့်ညဉ့်နေမကြရဘူး လိုနေရဆိုတာရေးကြည့်တာကအဲ့ဒါပါပဲအဲ့ဒါကရေးကြည့်မိတာဝေးတာလည်းအဲ့ဒါကရေးကြည့်တယ်ဝေးပြီးတော့နေလည်းပဲမြို့ရွာနဲ့ဝေးနေပဲပဲလူတွေကအဝင်ထွက်တယ်မရသိစီကနေနေဥစ္စာကလည်းပဲသိနေကြမှာမဟုတ်ဘူးတချို့တော်ကြောင်ဆိုပြီးတော့နေတယ် အဲ့ဒါဘုံကြီးပြီဆိုမှတော့တရားဓမ္မတွေကဟိုကလာလိုက်ဒီကလာလိုက်ဒီကလည်းအဲ့ဒါဟိုမျိုးတဲ့ပြင်မဲ့လို့ဟိုမှာစီစီကားကပြည့်ပြင်ဖြစ်နေတာလေဒီဒီလိုဆိုလဲနေရကြမှာမဟုတ်ဘူးလားအဲ့ဒါဒီခါကာလမှာလူသူအဝင်အထွက်တွေနေပါရမယ်နေပါရမယ်တရားတကယ်အထုတ်နေတဲ့နေရာဆိုရင်တော့မကြည့်ရင်အကောင်းဆုံးပေါ်တယ်ဗျတိတ်စိတ်နဲ့အကောင်းဆုံးပေါ်အပန်းလည်းပဲ

အဲဒီလိုနေရာအကောင်းဆုံးမှာပဲတရားထုတ်လို့ရတာဒါပေမဲ့တော့အခုကာလတော့ခေတ်ကာလအားလျော်စွာအဲဒီလိုတော်ကြောင်းသွားပြီးတော့နေလို့ရှိရင်သိမလွယ်တော့ဘူးလို့ညာတော်များတော့လွယ်ပါရဲ့ဆိုလူတွေနေဖို့ခက်တယ်ညာတော်တွေတက်တက်ဆိုလို့ရှိရင်နေလို့အတော်တော့ဖြစ်တဲ့နေရာတွေများမှာပါပဲလူတွေအတွက်ဆိုလို့ရှိရင်တော့အဲဒီလိုနေရာသွားပြီးတရားထုတ်ဖို့ကတော့ဘုန်းကြီးကခဲရင်ပါဘုရားခဲရင်တယ် ဒါကြောင့်ခုကမ္မထာကြောင့်တွေကမြူတဲ့ရောက်မြူတဲ့ရောက်ဒါပေမဲ့လို့သူးညဉ့်ညံမရှိရင်တော့တော်တာပါပဲသူးညဉ့်ညံရှိရင်တော့အဲ့ဒီသူးညဉ့်ညံကအန္တရာယ်တော့ပြုတာပေါ့လေကအန္တရာယ်ဖြစ်တာပဲအခုခါလာမှာဘေးပဝဉ္ဇဉ်ကအန္တရာယ်ကလည်းပေါ်တာကိုဘာသာရှိတုန်းကဆိုရင်တော့ပဂရိလူဆိုရင်လူသားနဲ့အခုကလူသားနဲ့မဟုတ်ဘူး။တန်ချက်စတွေပါတယ်နဲ့ဆိုတော့နာကျဲတာပဲ။ ဒါပေမဲ့အခုတော့နည်းနည်းလေးတော်သွားတယ်တဲ့ဒီလန်ကျက်စစ်တွေသင်မကြရအောင်နည်းသွားဟိုးအရင်တော့ဆိုရင်လန်ကျက်စစ်တွေကသိစုတယ်လို့အဲတရားထုတ်နေတဲ့ပုဂ္ဂိုလ်တွေအနောက်ချက်ဖြစ်အနောက်နိုင်ငံကဒကာကြီးတယောက်ကသူကစာအုပ်ထဲမှာစာသူ့စာအုပ်ထဲမှာသူ့ထင်မြင်ချက်တွေရေးထားအခုနေခါကာလမှာ မြတ်စွာဘုရားဟောကြားတော်မူတဲ့ဘာဝနာလုပ်တွေကိုလုပ်ရမှာမအောင်မြင်အောင်အပိတ်ပင်စည်းတာတွေများတယ်ပဝန်းကျင်ကတခါလေအပိတ်ပင်စည်းတာတွေအခုဖြစ်ပေါ်နေတယ်အဲ့ဒါတွေဟာအကုန်လုံးပိတ်ပိတ်မိသလောက်ဖြစ်နေပါပြီဘာဖြစ်လို့လဲဆိုတော့နေရာတကာပဲတဲ့အတန်ကြီးကမတိတ်ဆိတ်ဘူးစူးညံ့ညံ့နေဖြစ်တယ် မောဒကာသာနေကလည်းရှိယထာသာနေကရှိသင်္မောသာနေကရှိစေယုံမသာနေရှိဒီတဲ့လေးညာကတည်းကလည်းကောင်းနေတာသွားကြည့်ရသွားနေတာဟိုသူသာသာနေရသူဒီမှာလည်းလေးညာကများပါလိမ့်မယ်နဲ့တူပါရဲ့သူသာပမာပြင်းတဲ့ဆိုင်အဲ့ဒီကများလိမ့်မယ်လေးညာတွေကတခုတခုနဲ့ပြနေအဲ့ဒါကြက်တော့ကြက်လိုက်ပဲဟုတ်တယ်ဆိုပြီးတော့ဆင်းရင်တဲ့နေရာကိုမရှိသလောက်ဖြစ်နေဟိုရင်းလောက်ပဲစစ်တက်ရမှာ

အာဖြစ်တော်တော့တော့သူဖြစ်နိုင်ပါတယ်လို့အခုဒီသာသနာ့ရေးတာမှာဆိုရင်ဘဝဉ္ဇဉ်ကအိမ်နေလဲကြည်တာပဲသူတို့လည်းသူဉာဏ်တွေချို့ကလောက်တာပါပဲအဲမလောက်ပါနဲ့တော့ပြောလို့သူတို့ကြိုက်ချင်မှကြိုက်မှသူသာကြကြည့်အဲဒါလောက်တာပဲတချို့ရေဒီယိုတွေဖွင့်ရေဒီယိုတွေချင်းချင်းကာလအကန့်အသတ်မရှိဘဲနဲ့ဖွင့်နေတာလေအော်စရာတော့ကောင်းပါရဲ့လို့ဆိုချီးမွမ်းစရာပါပဲလို့ဆိုအဲဒီကောင်တွေဖွင့်နေတော့ တရားထုတ်တဲ့ပုဂ္ဂိုလ်တွေကနောက်ကျတော့ပြစ်တာနေတာဖြစ်မှာဒီတွေကနေဒီဒီဒီနဲ့အထုတ်ကြသမာဓိအားကောင်းလာတဲ့ခါကျတော့ဒါတွေကသူကလည်းသူတခြားဖြစ်နေပါလေသူတို့တန်เนี่ยသူတို့ကသူတို့တခြားကိုတရားအယုံနဲ့ကိုယ့်အကိုတခြားဖြစ်တော့တယ်ဒါပေမဲ့စကားစမှာတော့ဒီတန်နေမရှိရင်တော့ပို့ပြီးတော့ကောင်းတယ်ဒါကြောင့်တော်ကြောင်းတောင်ကြောင်းနေညွှန်ထားတယ်မြတ်စွာဘုရားတော်ကြောင်းတောင်ကြောင်းများမှနေပါအဲကမ္မထာကြောင့်အနေနဲ့ဆိုရင် အိမ်နေတာလည်းတော့တော်တာပါပဲအိမ်မှာဆိုလို့ရှိရင်တော့ပါဝင်ရင်ကအိမ်နေလည်းပဲဝိုင်းနေတော့အဲ့ဒီမှာတန်နေသားစုမှာပါပဲအဲများတော့အိမ်တွေကပါဝင်ရင်ကဝိုင်းလာပြီးတော့စုမှာပြီးတော့ကိုယ့်အိမ်တွေကလည်းလူတွေရှိဦးမှာဟိုအဲဒီတော့ဒါတွေအနောက်ကျပြင်းနေခုကမ္မထာကြောင့်ဆိုတော့ကမ္မထာကြောင့်မှလာနေတယ်ဆိုတော့အသိကကမ္မထာကြောင့်ဆိုသိဖြစ်သွားကိုယ့်အိမ်မဟုတ်တော့ဘာရောစင်နေနေပြင်းသွား နောက်ကြပါဝိညာဉ်ကသူဉာဏ်တွေရှိပြီမဲ့ဒါကိုယ်နဲ့ဆိုင်တာမဟုတ်ပဲဟိုသူကဘယ်လိုလုပ်မလဲအဲ့ဒါကိုယ်နဲ့မဆိုင်တော့လည်းပဲနှလုံးမသွင်းပဲနေဖြစ်တယ်သူကမကြောက်ဒီမှာသမ္မာဣဒ္ဓမာလာပြီးတရားထုတ်လို့ရှိရင်အတော်ဒါနသူကထောက်ပံ့နေရပါတယ်ရလို့လည်းတရားထုတ်လို့ဒီမှာဖြစ်ကြတယ်ဒါကြောင့်အခုသိဉာဏ်နဲ့နေရာဆိုတာရနိုင်လို့ရှိရင်တောကြောင်တောင်ကြောင်တကယ်တောကြောင်နေဆိုတာအကောင်းဆုံးပါပဲအဲ့ဒါမရနိုင်လို့ရှိရင်လည်း အဲသိညင်တယ်သိညင်တယ်လည်းသိညင်အောင်ပေါ့လေကိုယ်အတွင်းအပြင်ကအပြင်ကမသိညင်တော့လေကိုယ်အတွင်းကသိညင်အောင်လားအရေးကြီးပါတယ်ပန္တင်းစပယနာတနံပန္တင်းစလူသူတို့နှင့်ဝေသောအစွန်ကြသောတောကြောင်တောင်ကြောင်၌နေခြင်း၎င်းလူသူစိတ်တောင်းတောကြောင်မှနေတဲ့ဆောင်းဘုရားလူသူစိတ်တဲ့မြတ်တောကြောင်မှနေပါ ညာတော်များတော့ဒီလိုနေဖို့ရတယ်တောင်းရှိပါတယ်။ဒါရင်ဆိုရမယ်။လူသူစိတ်တောင်းတော်ကြောင်းမှနေလူသူစိတ်တောင်းတော်ကြောင်းမှနေလူသူစိတ်တောင်းတော်ကြောင်းမှနေလူသူစိတ်တောင်းတော်ကြောင်းမှနေအဓိစိတ်တေသအာယောကောဧတံဗုဒ္ဓနာသာသနံအဓိစိတ်တေသလွန်မြတ်သောစိတ်လုံးငါ၌လည်း အာယောကိုအထုခြင်းငါတပါအတိစိတ်တွေအတိစိတ်တလွန်ကဲသောစိတ်ထူးကဲသောစိတ်မြတ်သောစိတ်စိတ်မြတ်လုံငါနဲ့သမထဝိပဿနာဆိုတာစိတ်မြတ်သောစိတ်နဲ့လုံရတယ်ဒဂရီအားဖြင့်ကာမဂုဏ်အာယုန်တွေလျှောက်ပြီးတော့မြင်လိုက်ကြားလိုက်နဲ့ခံစားလိုက်လုံနေတဲ့စိတ်တွေကတော့ဒါတွေကတော့ ညံသောစိတ်တွေမဟုတ်ဘူးဒါလည်းအညံသားတွေဆိုမှပေါ့လေသူကအညံသားစိတ်တွေသိရင်ဒါနတော့သီလတော့ရိုးရိုးဒါနသီလတွေရှိဒါတွေကလည်းပဲကုသိုလ်တော့ကုသိုလ်တရားတွေပဲဒါအမြတ်ကြီးမဟုတ်သေးဘူးသူကအဲမြတ်လွန်ကဲတဲ့ကုသိုလ်ကတော့ဘာဝနာစိတ်တွေပဲတဲ့ဗမထဝိပဿနာဘာဝနာစိတ်လုံငန်းနေရမြတ်တယ် ဒါနကုသိုလ်လည်းပဲကုသိုလ်လည်းသူကကောင်းတာပါပဲကောင်းဝင်မယ်သူကပဝန်းကျင်ကရှင်းနောက်ကဒီလေတာတွေနဲ့သူကစိတ်မကင်းတတ်ဘူးဒီပဝန်းကျင်ကနေပြီးတော့ဒီလေတာတွေရှိတတ်ဒီလေတာစိတ်တွေနဲ့လည်းပဲဒါနကုသိုလ်တွေဆိုတော့အောင်မြင်တာပါဖြစ်တာပါပဲသူကသီလကလည်းထို့သူပဲခាយကံဝစီကံကြောင့်မကျุလုံလို့ရှိရင်သီလအပြတ်တာမှမဟုတ်ပဲစိတ်ကူးတွေကတော့ကျူးကျင်တာကူးနိုင်နေတာပဲသူကလည်းပဲ ဘာဝဉာဏ်ကမတန့်ရှင်းဘူးဘာဝနာကတော့အကုန်လုံးသာရှင်းရတယ်မသာရှင်းရင်ဖြစ်ကုန်မဖြစ်ဘူးဘာဝနာအထုနေရင်ကာမဝိတ္တ၊ဇာဝရဝိတ္တတွေကလည်းဝင်နေရင်အဲ့ဒါတမာရီကဒီဂရီကမတက်ဘူးလို့ဆိုတာတုံညကပဲနေနေတာပဲမတက်ဘူးအဲ့ဒီကာမဝိတ္တ၊ဇာဝရဝိတ္တစကြည့်တော့ကိလေသာစိတ်တွေနဲသွားလို့ရှိရင်နဲတာကတမာရီဒီဂရီကတက်လာတာအင်ကြောင်ကဟိုကတက်လာတမာရီက တပြည့်ပြည့်နဲ့တက်လာအဲလုံးလုံးကင်းသွားတဲ့ခါကျတော့ဒီဓမ္မဆန္ဒဆိုင်တဲ့និဝရဏတရားတွေလုံးလုံးကင်းတဲ့ခါကျတော့သံရောက်တယ်ဝိပဿနာကလည်းဒီတိုင်းပဲဝိပဿနာကလည်းတရားအားထုတ်နေအဲထိုလိုကိုယ်ဒီလျှောက်သွားတဲ့និဝရဏစိတ်တွေဝင်နေတဲ့ညကာလပါလုံးယူရနာတရားတွေပိုက်ချမသိဘူးဖောင်းနေပိနေမှလို့တော့မှန်နေရတာတို့ကစိတ်ရဟိုးစီသွားနေရုပ်နာနေပိုက်ချမသိဘူး နာမယူပါပြိဿညာမရှိဘူးအဲဟိုဒီသွားတဲ့စိတ်တွေကိုမရှိတော့กินသွားပြီဆိုတဲ့အခါမှာစိတ်တဝိသုဒ္ဓိဖြစ်ပြီးပြည့်စုံပြည့်တယ်။ဘောင်းနဲ့ပိန်နဲ့မှတ်စရာအာယုံနဲ့မှတ်စိတ်မှတ်စရာအာယုံနဲ့မှတ်စိတ်ဒီလိုကြီးရစင်သွားတယ်စိတ်စင်ကြတာပေါ့ရှင်းစိတ်လည်းပဲမှတ်တဲ့စိတ်ပဲသူ့နောက်ကစိတ်လည်းမှတ်တဲ့စိတ်ပဲအဲဒီနောက်ကစိတ်လည်းမှတ်တဲ့စိတ်ပဲမှတ်တဲ့စိတ်ကြီးရစင်ကြပြီးသွားတယ်။ အဲ့ဒါစိတ်တဝိတ္တုခေါ်တယ်အဲ့ဒီစိတ်စင်ကြဲနေတဲ့အခါကျတော့မှဝိပဿနာဉာဏ်တွေကဖြစ်လာတာဒါကြောင့်မို့သမထဘာဝနာဝိပဿနာဘာဝနာလို့တွေကမြင့်မြတ်တဲ့အလုံငန်းနေတဲ့မြင့်မြတ်တဲ့စိတ်တွေစိတ်မြတ်လုံငန်းကျိုးပါမှာလေအဲစိတ်မြတ်လုံငန်းတွေခုယောဂီတွေတွေမှာတရားထုတ်ကြတယ်ယောဂီအပိတေရောအဟောင်းတွေရော မိမိတို့တရားအားထုတ်နေတယ်ယောဂီအသိတွေအကျိုးကျိုးသားသားအားထုတ်ကြသိညာလုံငါအားထုတ်နေတာပဲတကယ်မြတ်တဲ့လုံငါဒီကဘုရားရဟနာပုဂ္ဂိုလ်တွေတွားထားတဲ့နာကောင်းတဲ့လုံငါကြီးအားထုတ်နေရတာအမှန်ကိုကောင်းပါတယ်နာကုသမှာအဲဒီအားထုတ်ပါလေလို့မြတ်စွာဘုရားဩဝါဒပေးတယ်သိညာလုံငန်းကြိုးပမ်းပါလေသိညာလုံငန်းကြိုးပမ်းပါလေသိညာလုံငန်း သိညာလုံငန်းကျူပါပါလေတဲ့ဘုရားဆုံးမတဲ့အတိုင်းအားထုတ်နေရတဲ့ပုဂ္ဂိုလ်တွေကိုယ့်ဟာကိုယ်ဝန်သားစရာဘောဘုရားတိုင်လို့ထားတဲ့လူတွေတို့လုံနေရတာပဲသိညာကြတယ်လို့ဝန်သားစရာဘောလူတိုင်းတွေမလုံနိုင်ဘူးအလောက်ကကောင်းဝင်တယ်လို့ ရားဆုံးမတွေတော့ကောင်းနေတာပဲကောင်းမှမယ်လေဒီကောင်းတာတွေကလူတိုင်းလူတိုင်းမလုပ်နိုင်ဘူးဘာနဲ့တူနေလဲဆိုတော့အဝတ်အထည်ကောင်းနေလက်ဝတ်လက်စားတွေအသုံးဆောင်နေဆိုတာကောင်းနေတယ်ဒါပေမဲ့လူတိုင်းလူတိုင်းကမိုးနိုင်ဘူးဘာလို့မိုးနိုင်တော့ကိုယ်အခြေခံကမရှိတော့ဘောဆိုတာဒီဥစ္စာတွေဝယ်ဝယ်ဖို့ရအခြေခံကမရှိမဝယ်နိုင်ဘူး မဝင်နိုင်တော့အကောင်းတွေကမသုံးသွဲရဘူးအဲ့ဒါလိုပဲမြတ်စွာဘုရားဆုံးမထားတဲ့တရားတွေတော့အကောင်းနေပဲအကောင်းနေပဲမယ်လို့လည်းပဲမကျင့်နိုင်ဘူးဘာဖြစ်လို့မကျင့်နိုင်တော့ကိုယ်ခံကမရှိဘူးတဲ့လို့အရင်မရှိဥစ္စာအရင်မရှိရှင်းရှင်းသောဘုရားတွေကအားထုတ်ခဲ့တဲ့ဘာဝနာကုသိုလ်အရင်တွေကမရှိတော့အထုံးဝါသနာပါရမီကနည်းခဲ့တော့အာမထုံနိုင်ကြဘူး တချို့နည်းနည်းပါးပါးအထုံနိုင်တော့နည်းနည်းလေးတော့ပါရင်ဖြစ်သွားတာပေါ့လေလောက်ကကာလကြာရင်တော့နည်းနည်းအထုံနိုင်ဖို့ပါအဲရှိကညာနာလေးလာအထုံလာတဲ့ပုဂ္ဂိုလ်ရဲ့တရားထဲမှာစိတ်ဝင်စားတယ်တရားထဲမှာတခါတဲ့စိတ်ဝင်စားတယ်ဒါပဲအထုံနေရတာပဲသဘောကျအဲဒါအခြေခံရှိတဲ့ပုဂ္ဂိုလ်အဲဒါဒီသိညာလုံကမြတ်စွာဘုရားအထုပါလေလို့ယဟန်ဤဩဝါဒပေးတယ် အခုယောဂီရာသိမျက်လုံးသားတို့အားထုတ်နေရတာပဲလို့အာယုပြုပြီးစဉ်းနေခြင်းဝန်တာကြာမနာကောင်းပါတယ်နည်းနည်းအားထုတ်ပါသာပုဂ္ဂိုလ်လည်းဝန်တာကြာကောင်းတာတော်တော်ထိရောက်အားထုတ်ရတဲ့ပုဂ္ဂိုလ်တွေကတော့အခုပြောကြမလို့အဲ့ဒါကတော့ကိုယ့်ဟာကိုယ်တရားအထုတ်ရလဲတရားရတာတွေကပေါ်တာများပေါ်တွေ့တာများတွေ့နေပြီသူတို့တော့ဝန်တာအောင်အထူးပြောကြတာမလို့ပါဘူးဒီလိုဆိုအားထုတ်ထားပြီးပြီဆိုတဲ့ပုဂ္ဂိုလ်တွေကြရဲ့ဒါတွေကတော့ကိုယ်သွားပြီးသားလာမယ်ဒီလမ်းကို အဲသာကသာကသွားနေလို့ရလိုပါတယ်သွန့်ပြေထားဖို့ရမတော်ဘူးဥစ္စာထားပြီးတော့ကျူးစားမြတ်ထားပြီးတော့ကျူးစားရလမ်းဆုံးပြီပြောင်းသိမြတ်လုံကကျိုးပါမှလေအဲဒီသိမြတ်လုံကကျိုးပါတော့သမထဘာဝနာလုံကရှိတယ်ဝိပဿနာဘာဝနာလုံကရှိသမထဘာဝနာလုံကကတော့တကူသေးသောအာယုံမှာစိတ်ကလေးကြီးနေအောင်နှလုံးသွင်းရတာလေ ကတိုင်းဆိုရင်ကတိုင်းအာယုံမှာစိတ်ကလေးဝင်နေအောင်လို့ဒီထဲပဲနှလုံးသွင်းနေရတာကတိုင်းအာယုံပထမတော့မျက်စိနဲ့ကြည့်ပြီးတော့စိတ်နဲ့အမှန်ကြည့်ရဒီထဲထင်းနေတဲ့ခါတော့မျက်စိနဲ့ကြည့်ဖို့မလိုဘူးစိတ်နဲ့အဲဒီဥစ္စာပထဝီပထဝီစသည်ဖြင့်လည်းနှလုံးသွင်းနေတာဒီလိုအားထုတ်ရအာနာပါနကမ္မနာအာရုဒပုဂ္ဂိုလ်ဆိုရင်ဖြင့်လည်းထွက်တော့ဝင်တဲ့တေကိုထတိုင်းဝင်တိုင်းနှလုံးသွင်းနေုံပဲဝင်နေထွက်တယ်ဝင်နေထွက်တယ်လားမြဲတာနှလုံးသွင်းနေပြီးရင်နှလုံးသွင်းမယ်နဲ့ဘယ်မှစိတ်မကူပဲနဲ့ အဲ့ဒါနှလုံးသွင်းနေလို့ရှိရင်သူလည်းတမာရီသမထကမ္မဋ္ဌာန်းပြင်းတယ်နောက်ပြီးတော့32ခုဓာတ်တွေနှလုံးသွင်းတဲ့ပုဂ္ဂိုလ်ဆိုရင်လည်းသာမင်မွေးခြင်းဖြစ်တယ်လေသောအရေစသည်ဖြင့်မိမိတဏှာရှိတဲ့အဲကုဋ္ဌာသာအဖို့အစုတွေကိုတကူပြီးကိုနှလုံးသွင်းနေရုံပဲအဲ့ဒါပဲမှသိနေရအောင်လို့ဒီဒီ32ပါးတဲ့လှည့်ပြီးတော့လုံးကပဋိစိတ်နာလို့ခေါ်တယ် တော့ပရိစိတ်နေတာကတော့ဥပမာပြောရတာပရိစိတ်တဲ့ပုဂ္ဂိုလ်ကပရိကတော့တလုံးချင်းချနေစိတ်ကဘဲသွားနေမှမသိဘူးအဲ့ဒါကြာသေးတယ်သူကတချို့များပရိစိတ်နေပရိကလည်းကြောက်ကြောက်ကြောက်ကြောက်ချစကားကလည်းသူရိယာတွေလျှောက်ပြောနေဘာများစိတ်နေလဲမသိဘူးလို့ဆိုတာစကားလည်းပြောရည်ဆိုတာစကားပြောတယ်ဆိုတော့ကသူ့စိတ်ကူးတွေကတခြားရောက်နေမှာပေါ့ပရိတဲ့ရှိမှာဟုတ်ပါဘူးသို့တော်လည်းလက်ကလည်းပရိကတော့တလုံးကြီးတလုံးတော့ချတယ်ရှင်းရတယ်အဲ့ဒါမျိုးကတော့အဲ့ဒါမျိုးကသမာဓိမဖြစ်ပါဘူး

ပညာအာယုံပရဏမဟုတ်ဘူးသူကပရမအာယုံပရဏပဲယုတ်ရနာတရားတွေဆိုတာသင်ကြားပေါ်နေတာကဓွား၆ပါးကပေါ်တယ်မြင်တဲ့အခါကာလမြင်ရကပဲပေါ်တယ်နားကမပေါ်နှာခေါင်းကမပေါ်လျှာကမပေါ်ကိုယ်ကမပေါ်မျက်စိကပဲမြင်ရကနေပြီးတော့ပေါ်နေတာပဲအဲမြင်ရတဲ့အဆင်းပေါ်လာတယ် မျက်စိဉာဏ်ဌာနပေါ်လာတယ်မြင်တဲ့စိတ်ပေါ်လာတယ်ဉာဏ်အရင်းရွာခြင်းသုံးခုပါပဲမြင်တိုင်းမြင်တိုင်းဟာမျက်စိရယ်မြင်ရတဲ့အခြင်းရယ်မြင်သိတာရယ်ဒီသုံးခုပေါ်လာအဲဒီသုံးခုကိုရှုဖို့ပဲဒီသုံးခုမရှုလို့ရှိရင်ဘာဖြစ်တော့ဒီသုံးခုကိုပဲမြဲတဲ့နေရာချင်းဆွဲလန့်သွားတယ်ချမ်းသာတဲ့နေရာချင်းဆွဲလန့်တယ်ပုဂ္ဂိုလ်သတ္တဝါနေရာချင်းဆွဲလန့်မြင်ရတဲ့အခြင်းဖြစ်စေ မျက်စိနဲ့တကွတစ်ကိုယ်လုံးဖြစ်စေမြင်တဲ့စိတ်ဖြစ်စေအဲ့ဒါကိုမြဲတဲ့နေရာချင်းပြင်ပြင်ဆွဲလာနေပဂရိပုဂ္ဂိုလ်တွေဒီတိုင်းပြင်ပြင်နေတာပဲမြင်တိုင်းမြင်တိုင်းဟာမြင်ရတဲ့အာယဝတ္ထုတွေလှုပ်လှုပ်ရွရွအဲငြိမ်းနေတာတွေရောပါပဲအကုန်လုံးအာယဝတ္ထုတွေသင်္သာဝရတီးနေတယ်လို့ထင်နေတယ်အဲမြင်တဲ့စိတ်ကလည်းပဲငါပဲအရင်ကလည်းရှိနေအခုလည်းရှိနောက်လည်းရှိဦးမှာပဲသင်္သာဝရတီးနေတယ်လို့ထင်နေတယ် မြင်မှုတရားဖြစ်တဲ့မျက်စိနဲ့တော့မိမိကိုယ်ကြီးတကူလုံးကလည်းအများအားဒီနေတယ်လို့ထင်နေတယ်အဲ့ဒါလိစ္စပညာတွေခေါ်တယ်အဲ့ဒီလိစ္စပညာတွေမဖြစ်အောင်လည်းမြင်နိုင်မြင်နိုင်ဒီကရှုရတယ်မြင်နိုင်မြင်နိုင်မြင်တာကိုရှုသမာဓိညာမရင်သေးခင်တော့လည်းမမြဲဘူးဆိုတာမသိသေးဘူးပေါ့သမာဓိညာအားကောင်းလာတဲ့အခါကျတော့မြင်တဲ့ဥစ္စာအမြင်ပြီးကြောက်သွားတာပဲမြင်တယ်ဆိုတာကြောက်သွားမြင်တယ်ဆိုတာနဲ့ကြောက်သွား ဒီရမယ်ကလည်းတော့မြင်တယ်လို့မှတ်တဲ့စိတ်ကလေးပါကိုပျောက်လိုက်နေတာဆိုမြင်ရတဲ့အာယုံမြင်တဲ့အာယုံရောမြင်သိတာအဲမှတ်သိတာလေးရောမြင်တဲ့အာယုံမှတ်သိတာလေးရောမှတ်တိုင်းမှလည်းပျောက်နေတာကိုယ်ပိုင်ညာနဲ့တွေ့ရသိရတယ်အဲ့ဒါအိဋ္ဌပညာခေါ်တယ်အိဋ္ဌဝိပဿနာညာအဲ့ဒီဝိပဿနာညာဖြစ်အောင်လို့မြင်နိုင်မြင်နေကျူရတယ်တို့တို့ကြားတဲ့အခါမှာလည်းပဲနာယုထင်ကြတယ်ကြားရတဲ့အတန်ထင်ကြတယ်ကြားသိတဲ့စိတ်နာလေးထင်ကြတယ် အဲ့ဒါလေးရှုရတယ်ဒါမရှုရင်လည်းခုနကအတိုင်းပဲကြားတယ်အတန်လည်းပဲအဲဘယ်သူပဲဘယ်ဝါပဲရင်းကားရရှိနေတာကိုလည်းရှိနေတာမြဲနေတာပဲဒီလိုထင်တယ်ကြားပြီးတဲ့သဘောလေးလည်းငါပဲရင်းကားလည်းရှိကိုလည်းရှိနေတာပဲဒီလိုထင်တယ်ကြားပြီးရတာကနာကနားနဲ့တကွာဒီကိုယ်လုံးကလည်းပဲအစဉ်သာရတည်ရှိနေတယ်လို့ဒီလိုထင်နေတယ်အဲ့ဒီလိုအထင်လွဲပြီးလွဲတယ်မဖြစ်အောင်လည်းကြားရင်ကြားရင်ရှိရတယ် အဲရှုပါများတဲ့အခါကျတော့ကြာရင်ကြာပြီးရင်ပြောက်ကြာပြီးရင်ပြောက်ကြာပြီးရင်ပြောက်ဆိုတယ်မမြဲတာတွေကိုယ်တိုင်တွေ့ရတယ်ကြာသိတာလေးရောပဲကြာလိုက်ပြီးလိုက်ကြောက်လိုက်ကြာလိုက်ပြီးလိုက်ကြောက်လိုက်ကြာလိုက်ပြီးလိုက်ကြောက်လိုက်မမြဲတာတွေကိုယ်တိုင်တွေ့ရတယ်အဲ့ဒါတွေ့အောင်လို့လက်တွေကိုယ်တိုင်တွေ့အောင်လို့ရှုနေရတယ်အဲနာတဲ့အခါစားတဲ့အခါဘုံလုံးတူတူပဲတွေ့ထိတဲ့အခါတွေ့ထိတဲ့အခါတွေအများဆုံးရှုရတယ်တွေ့ထိတဲ့အခါထဲမှာသွား သုံးပါတယ်အဲအတွေ့အထိတွေပဲအဲအတွေ့အထိတွေထီးထီးရကနေပြီးထီးပြီးကြောက်ထီးပြီးကြောက်အဲ့ဒါလေးသိအောင်လို့စကားစားတော့စစချင်းမှတ်မှချင်းတော့ထီးပြီးကြောက်တာမသိသေးဘူးပေါ့မမှတ်မှများလာတဲ့ခါကျတော့ထီးပြီးကြောက်တာလေးတွေသိတာဘိုက်ကအပဲကျူတော့ဘိုက်ကဖောင်းလိုက်ပင်လေအဲ့ဒါလည်းပဲတောင်းနှင်းလှူရှားမှုဘိုက်ကနေပြီးတော့တွေးထိနေတဲ့သဘောပဲအဲ့ဒါလည်းပဲပထမစပြီးတော့လူတိုင်းလူတိုင်းမှတ်လို့တော့အောင်လို့ဘုန်းကြီးများတွေကကမ္မနာပေးတာ ခေါင်းစားကခေါင်းဆုံးတရားအောင်ပိန်စားပိန်ဆုံးရဆင်ပြလိုက်ပြီးတော့ယူနေတယ်။ပေါင်းမယ်၊ပိန်မယ်၊ပေါင်းမယ်၊ပိန်တယ်။စပြီးယူပါသားပုဂ္ဂိုလ်ကဘာမှမသိသေးပါဘူး။သမာဓိညာအားကောင်းလာတဲ့အခါကျတော့ပေါင်းတယ်လာတာလေးခိုက်တာမယ်။ပြီးပြောက်သွားတာပိန်ပြောက်သွားလေးလည်းခိုက်တာမယ်။မှားသိတာလေးလည်းခိုက်တာမယ်။ပေါင်းတာမှ တခါပေါင်းလို့ရှိရင်တရိပ်ကြီးနဲ့တခါလည်းအဆင့်တွေအများကြီးဖြစ်ပြတဲ့သဘောတွေတွေ့ရပင်ကြသွားတဲ့အဆင့်တွေလည်းအများကြီးတွေ့ရအဲဒီလိုတွေ့ရတော့မမြဲတဲ့သဘောတွေပဲလို့ကိုယ်ပိုင်ညာနဲ့ရှင်းပြီးတော့သိရတယ်အဲဒါပြီးအောင်လို့အထုရတာတဲ့စိတ်ကူးစဉ်းစားကြံစည်မှုတွေအဲဒါတွေလည်းဒီတိုင်းပဲမကျူးလို့ရှိရင်စိတ်ကူးစဉ်းစားကြံနေတာငါပဲအသက်ရှင်နေတာပဲအများကြီးနေတာပဲလို့ဘယ်လိုထင်နေလဲစိတ်ကူးလေးတွေဒီတိုင်းဒီတိုင်းမှတော့စိတ်ကူးလေးတွေကတော့ အမှန်တရားသိလွယ်ပါတယ်သိကူသွားတယ်ဆိုရင်မှတ်လိုက်မရှိဘူးကြံတယ်ဆိုရင်မှတ်လိုက်မရှိဘူးနှစ်သက်တယ်မှတ်လိုက်မရှိဘူးသားတယ်မှတ်လိုက်မရှိဘူးလိုချင်တယ်မှတ်လိုက်ရင်မရှိဘူးမတိုင်းမတိုင်းမရှိတာတွေပြတ်ကုန်သောတွေတွေ့ရတယ်အဲဒီတော့မမြဲတဲ့တရားတွေပဲဆိုတာကိုယ်ပဲညာနဲ့ရှင်းပြီးတော့သိရတယ်အဲဒီအိဋ္ဌကိုသိအောင်ဟောတုလားအိဋ္ဌသိရင်ဒုက္ခလည်းသိတယ်အနတ္တလည်းသိတယ်အဲဒီအိဋ္ဌဒုက္ခအနတ္တတွေသိရင်ဝိပဿနာဉာဏ်ရှင်းတဲ့အခါနိဗ္ဗာန်ဆိုတာတွေ့ရတာပဲဒါကြောင့် စိတ်မြလုပ်ငန်းကြိုးပမ်းပါလေတဲ့စိတ်မြလုပ်ငန်းကြိုးစားပြီးအထောက်ပါသွား၆ပါးကပေါ်တိုင်းပေါ်တိုင်းနဲ့ပထမအစတော့ဘယ်နေရာကရှုဖြစ်ပါလဲရှိတဲ့နေရာတဲ့နေရာလေးကစိုက်ပြီးရှုနေဖြစ်တယ်အခုဒီမှာတော့ယောဂီအကုန်လုံးအပြစ်တွေရောက်လာတော့ရှိရင်ဘိုက်ကနေပြီးတော့ဖောင်းတဲ့ပင်သာစပြီးယူခိုင်းတာပါတယ်။ဖောင်းနေပင်နေဖောင်းနေပင်နေပြီးတော့စပြီးယူ။အဲဒီတည်းကစိတ်ကူးတွေဖြစ်လာရင်ယူဝေဒနာတွေဖြစ်လာရင်ယူကိုယ်လက်လှုပ်ရှားမှုတွေဖြစ်လာရင်ယူ။ ဘာမှမရှိတဲ့အခါဖောင်းတာပင်တာလည်းရှုမြဲမြတ်ရှုပြီးတော့နေရအဲဒီလိုရှုပြီးတော့နေတော့မနတိကာရကောတန်လာ10ပါးထဲမှာအရေးကြီးတာရှိတယ်ပါရမီအချိုးစားကောင်းတဲ့ပုဂ္ဂိုလ်တွေတော့လောလောကူကူနဲ့ပဲသမာဓိညာတွေသင်တိုင်းတက်ပြီးတော့သွားကြတယ်အချိုးစားမကောင်းတဲ့ပုဂ္ဂိုလ်တွေမှာတခါတည်းမတက်ဖဲနဲ့နေတတ်တယ်အဲဒီလိုမတက်ဖဲနေတဲ့ခါကလာကြတော့ ပြုပြင်နာမလေးပြုပြင်ပေးရမယ်ဝိတုဝိတရကရိယာဝိတုစင်ကြယ်စေရမယ်ဝိတုဆိုတာဘာတော့ဆိုကိုယ်ကိုယ်ရောကိုယ်သုံးဆောင်တွေရောကိုယ်နေရာဌာနရောအဲ့ဒါတွေအစင်ကြယ်စေရမယ်အဲကိုယ်ပေါ်မှာကြီးညော်တွေနဲ့မစင်ကြယ်လို့ရှိရင်အဝတ်သားတွေကမစင်ကြယ်လို့ရှိရင်အဲ့ဒါတွေကိုယူချိုး အဲပို့လျှော်ပြီးတော့ဗန်ရှင်းစင်ကြယ်မလုပ်ပြရမယ်နေရာတိုင်းငင်းနေမစင်ကြယ်လို့ရှိရင်လည်းပဲအဲအမိုက်တွေလဲတူပြီးတကလားသုတ်တင်သာရှင်းပြီးတကလားပြရမယ်အဲဒီလိုစင်ကြယ်အောင်လုပ်ပေးခြင်းအားဖြင့်သိတာဟာစင်ကြယ်ပြီးတော့လာတယ်စင်ကြယ်လာတဲ့အခါကျသမာဓိတွေဝိပဿနာတွေအဲတိုးတက်ပြီးတော့ဖြစ်တတ်တယ်တဲ့ဝိတုဝိတ္တကရိယာ ဝတ္ထုကိုစင်ကြယ်အောင်လုပ်ကြည့်ရင်လည်းအဲ့ဒါလေးလည်းတစ်ခါပြန်လုပ်ပြရတယ်တရားမတည့်တဲ့အခါပေါ့သူ့ဟာသူတက်နေတဲ့အခါတော့တဲမလို့ပါဘူးအထူးအပြင်လည်းကျမ်းမာရေးကလည်းပိုရေးကြည့်တယ်ကျမ်းမာရေးတွေပါလေချွေနေတဲ့အခါကျရင်အဲ့ဒီဆေးလေးပါလေစားရတာဘုံတို့ဆေးလေးစားပါလေစားတာပြုမြင်ပြရတယ်အိန္ဒိယသမတ္တပฏิပါဒနာအိန္ဒြေညီမြအောင်လည်းပြုမြင်ပြရတယ် ခုနကအိန္ဒိယလာကြမယ်ဒီမှာအိန္ဒိယတစ်မျိုးပဲသာဝိကျန်ကနေမှာအိန္ဒိယတော်တော်သုံးတာလေအိန္ဒိယအကုန်လုံးစုစုပေါင်း22ပါးရှိတယ်အဲခုနက6ပါးကလည်းအဲဒီထဲမှာပါတယ်22ပါးနဲ့ခုအိန္ဒိယ5ပါးဒီအိန္ဒိယကတော့အိန္ဒိယကောင်းနေတာတွေကတော့အိန္ဒိယကောင်းသူတို့လည်းအစိုးရတွေပဲ5ခုရှိပတ္တိန္ဒြေဝိရိယန္ဒြေပတ္တိန္ဒြေသမာရိန္ဒြေပဉ္စိန္ဒြေတဲ့၅ခုရှိတယ် သတ္တိန်တွေဆိုတာသရတရားပဲအဲဘုရားတရားဘင်္ဂါဂုံယုံကြည်တာကြီးညိုတာသရတရားစိတ်ကြည်လင်တာသရတရားအဲဒီသရတရားကံကံရဲ့အကျိုးယုံကြည်တာသရတရားအဲဒါသတ္တိန်တွေခေါ်တယ်ယုံကြည်မှုမှာသူကအစိုးရတယ်စိတ်ကြည်လင်မှုမှာသူကအစိုးရတယ်ရေကိုကြည်စင်ကြည်လင်စေရတဲ့ ဝတ္ထုပစ္စည်းများလိုပဲအခုအများသိနေတာကြောက်ချင်လို့ပါလို့ရှိရင်ရေနောက်နေတာလည်းကြောက်ချင်တဲ့လည်းရေးကြည့်တော့အဲ့ဒါလိုပဲအဲစိတ်ကိုကြည်လင်စေတတ်တယ်တဲ့ဒီတရားသရာတရားစိတ်ကြည်လင်စေတတ်တဲ့သရာတရားယုံကြည်ရတဲ့သရာတရားကြည်လင်မှုယုံကြည်မှုမှာသူကအစိုးရတယ်သတိတရားတပါး ဝိရိယံတည်းဝိရိယဆိုတာလုံးလာအာထုတ်တာပဲဝိရိယဆိုတာဗမာစကားလိုဖြစ်နေပါဝိရိယကောင်းတယ်ဝိရိယမကောင်းဘူးပြောနေရတာအဲဒါကျိုးစားအာထုတ်မှုမှသူကဆိုရတယ်ဝိရိယံတည်းတတိန်တည်းတဲ့တတိတရားဒီဟာတတိတာအာထုတ်နေတော့သူပြောကြမလို့တတိကလည်းဗမာစကားဖြစ်နေတတိမကောင်းဘူးတတိကောင်းတယ်မှတ်ရတယ်မှတ်မရဘူးပြောနေတယ်အဲအမှားရမှုမှသူကဆိုရတယ်သမာဓိတည်းတဲ့သမာဓိတရားသမာဓိဆိုတော့လေ စူးစိုက်ပြီးဒီမှုသမားတွေဒါလည်းပဲသင်ကြားနေပါပညာင်တွေတဲ့ပညာပဲဟာကိုယုတ်ရနာတရားတွေအမှန်တိုင်းသိမှုပညာတွေ၅ပါးအဲဒီ၅ပါးသောတရားတွေညီမျှစေရမယ်ဒါရေးကြည့်တယ်အတိုင်းဒီအင်္ဒြေ၅ပါးလေးတော့ဆိုကြအောင်လို့ရသတ္တေဣန္ဒြေသတ္တေဣန္ဒြေဝိရိယဣန္ဒြေဝိရိယဣန္ဒြေသတ္တေဣန္ဒြေ မာရိန္ဒြေပင်ငိန္ဒြေသတ္တိန္ဒြေဝိရိယန္ဒြေသတိန္ဒြေသမာရိန္ဒြေပင်ငိန္ဒြေသတ္တိန္ဒြေဝိရိယန္ဒြေသတိန္ဒြေ စဉ်၅ပါးညီမျှစေရမယ်ဒီစဉ်၅ပါးတွေကတဘာတဘာလွန်နေလို့ရှိရင်သိပညာတွေကသူကိစ္စသူမဆောင်နိုင်တော့ဘူးတဲ့တခုကလွှမ်းမိုးသွားတာဗရာကလွှမ်းမိုးသွားတယ်ခုနောက်ကဝိရိယအာမလုံနိုင်တော့ဘူးတတိကလည်းအမှတ်ကောင်းမရဘူးဗရာအာကြီးတို့ယုံကြည်မှုကြည်လင်မှုတွေအာကြီးတဲ့အခါဥရိယပဲညာနေမှာဖြစ်တတ်တယ် ဝိရိယဗျာညာရောက်တော့ဝိပဿနာစရှုပါတာကတော့မဖြစ်သေးပါဘူးအဲတိုးတက်လာတဲ့အခါဖြိုးပုဂ္ဂိုလ်၃၄ရက်လောက်နဲ့လည်းဖြစ်တတ်တယ်ဒီလိုလေ၅၆ခုနှစ်လောက်တွင်ဖြစ်တတ်တယ်အဲဒီမှာယုံနာဖြစ်ပြကလေးတွေမြင်လာတဲ့ရောင်လင်းပိဋိပတ်တိတွေစဖြစ်လာတဲ့အခါတရားတရားလုံခဲ့အဲဒီမှာယုံကြည်မှုတွေကြီးညိုမှုတွေအရာကြီးညိုမှုတရားကြီးညိုမှုသံဃာကြီးညိုမှုဆရာသမားကြီးညိုမှုတရားထုတ်တဲ့ပုဂ္ဂိုလ်တွေကြီးညိုမှု တရားပေါ်မှာကြီးညိုမှုအဲသရာတရားတွေသိကောင်းနေပါတဲ့အပြင်သရာတရားတွေသိကောင်းနေတာနဲ့အားကောင်းမထုံနိုင်တော့မမှတ်နိုင်တော့အမှတ်ပြည့်သရာတရားကောင်းတာနဲ့အဲ့ဒါတွေကြောက်ပြီးစဉ်းစားနေလို့ဘာလို့ရမညာလို့ရမယ်သရာသရာတွေလွန်ပြီးတော့ဖြစ်နေတာဝိရိယပြည့်ခါတိုင်းတော့မမှန်အားထုတ်တာမဟုတ်ပြည့် သတိကလည်းပဲအမှတ်သတိလည်းပဲဖြစ်တိုင်းဖြစ်တိုင်းအမှတ်မရတော့သူစဉ်းစားမှုတွေလွန်နေတော့အဲတမာရီကလည်းကောင်းကောင်းမဖြစ်ဘူးဒီမှာအကျွမ်းမနေရအာယုံမှတည်တာမဟုတ်တော့ပညာကတော့မဖြစ်ဘူးဒါကြောင့်ဗရာလွန်နေလို့ရှိရင်လည်းဒီပြင်အိန္ဒြေတွေကဘာမှမလုပ်နိုင်တော့ဘူးတဲ့သူကသံမိုးသွားတာနဲ့ဗရာမလုံးနေရဘူးသောတူဝိရိယလွန်နေကြပြီတဲ့ဝိရိယအသိကြိုးစားနေကြပြီကြောင်းကြတွေသိစိုက်နေကြပြီ အဲဟိုဥစ္စာမှမဒီဥစ္စာမှမစသည်ဖြင့်ကြောင့်ကြတဲ့သိများတယ်အဲဒီတော့ခါကာလကြလို့ကျင်လည်းပဲဗရာကလည်းသိကြည်နေမှမရှိဘူးသိကမရှိဘူးနောက်တော့တော့ဖြစ်နေဟိုမှာကြိုးစားရတော့ပတ်อืมပฏิကလည်းပဲကောင်းကောင်းအမှတ်မရဘူးသမာဓိလည်းကောင်းကောင်းမရှိဘူးသမာဓိကလည်းမဖြစ်တော့ဝိရိယတွေကြောင့်ကြဆိုင်နေဝိရိယလည်းဥဒိစ္စဖြစ်ပြန်လို့ပညာလည်းပဲမဖြစ်တော့အဲဒီတော့ အတူတူပဲသိတဲ့တရားတွေလည်းပဲဒီလိုပဲတစ်ခုတစ်ခုလွန်ရင်ဘယ်ဟာမှနေရာမပြောက်သတိကတော့လွန်တယ်လို့မရှိဘူးလို့ဆိုတယ်။ဒါပြင်လေးခုတော်တရားတွေမလွန်စရာဘူး။ညီမျှစရာပဲအထူးအားဖြင့်ဗဒာနဲ့ပညာနဲ့ညီမျှစရာမယ်တဲ့ဗဒာပညာအရေးကြီးတယ်။ဗဒာယုံကြည်မှုတွေအားကြီးလို့ရှိရင်မုဒ္ဒဗဒာနာအချင်းကြီးအလကားဟာတွေကြောက်ပြီးတော့ယုံကြည်တတ်တယ်။ဗမာပြည် ဘုရားဘာသာဝင်တွေထဲမှာဒီလိုမௌဒဗဒနာလည်းကမယောမရတဲ့ကြောက်ရွံ့တာတွေအများကြီးဥစ္စာတို့ကြတယ်အဲမဟုတ်တဲ့ဥစ္စာတွေဂိုင်းနေနတ်တွေဘာတွေညာတွေပေါ့လေဒီလိုဥစ္စာတွေကြောက်ပြီးကြတာယုံကြည်နေတာတွေအဲဒါတွေကသဒ္ဒါလုံးနေတာတွေတွေ့ကြရတယ်ကြောက်ပြီးမသိဉင်ဘူးသဒ္ဒါလုံးနေတဲ့အခါပညာကသိဉင်မှုမရှိတော့ဘူးဒါယုံသိရဲ့ဟုတ်သိရဲ့မဟုတ်သိရဲ့မဟုတ်ဘူးယုံလိုက်တော့တာပဲဥစ္စာအဲဒါနဲ့ ကိုလိုကောင်းတော့ဒီလိုကောင်းတော့နဲ့အာဂိုင်းဆရာကြီးတွေဘာကြီးတွေလျှောက်ပြီးတော့ကိုယ်ကိုယ်နေတာတွေရှိတယ်အဲ့ဒါတွေဗလာလုံးနေတာတွေဒီဥစ္စာတွေอืมဟုတ်တယ်မလားမဟုတ်တယ်မလားမစဉ်းစားဘူးတခါကဘုန်းကြီးတခါတယောက်ကလျှောက်အဲ့ဒီမှာဘုန်းကြီးတစ်ပါးပါပဲဘုန်းကြီးတစ်ပါးကသူကလူတွေကိုလာလာပါတယ် ကောင်းအောင်သာတာကောင်းအောင်ကောင်းကျိုးချမ်းသာတွေရောက်အောင်လို့သူကစီမံပေးရတယ်ဆိုတာကိုသူကယရနာဒီကံပြောင်းတယ်လို့ဘာလို့ညာလို့ကိုလည်းအဲ့ဒါတွေလုပ်ပေးတယ်ဒီတကာကသူကစဉ်းစားတယ်ပြောတာများကတော့သူကယုံကြည်နေကြများဒီဟာဒီဒီခွန်ကြီးကဒီလိုသွန်းတယ်ဒါတဲတဲကောင်းတယ်လို့ပြောကြတယ်အဲတော့လူကတော့စဉ်းစားတယ် ဒီဘုန်းကြီးကတကယ်သူစွန့်တာဟုတ်မလားမဟုတ်ဘူးလားဟုတ်လို့ရှိရင်လည်းပဲသူကသူ့ဟာသူလုပ်လိုက်တာနဲ့သူကြီးပွားချမ်းသာမှာပဲသူများတော့လုပ်ပေးနေကြမလို့ဘူးသူကစဉ်းစားလို့သူကသူကြည့်ရတော့လေသူကလည်းပဲအနေထိုင်လည်းသူလည်းပြည့်ပြည့်စုံစုံမဟုတ်ဘူးကြောင်းကလည်းပဲတော်ရုံရိုးရိုးနေတာတင်တာကလည်းတော်ရုံရိုးရိုးဆိုတော့ဟုတ်ပုံမရပါဘူးလို့သူကဒီလိုစဉ်းစားဆုံးဖြတ်တယ်ဆိုတာကိုဒီကတယောက်ကပြောတယ်တော်ရပဲလို့ဒါသူကစဉ်းစားတတ်တာသူက တချို့ကဒီလိုဟာတခါတည်းမစင်စားတော့ပုံမိယုံလိုက်တော့တာကိုအဲဒါဝိဇ္ဇာတို့ဖယားဆရာကြီးတွေတို့ဘာလို့ညာတို့ပေါ်လေဒီဥစ္စာတွေအဲဒါတွေကိုပုံပြီးတော့ယုံတာတွေဟာယုံသေးမှယုံကြကောင်းတယ်အဲဒါတွေစဉ်းစားကြမလားကောင်းပါလေဒါသရာသရာလုံးနေတာတွေတရားစဉ်းစားစဉ်းမှုမရှိရင်ခင်းပြီးမယုံရမှာတွေယုံနေ ဘာသာတရားတွေမှာလည်းဒီလိုပဲအခြေမြင့်မရှိတဲ့ဘာသာတွေငငယ်တွေကမိယုခလာယုံကြည်လာတချို့ပါမှမဟုတ်ဘဲနဲ့သူတို့ဘာသာနဲ့သူတို့တခါအထင်ကြီးပြီးယုံကြည်နေတာအဝေါ်ကြာကြီးပါပဲအဲ့ဒါတွေကလည်းပဲသဒ္ဒါပြည့်တွေပဲဥစ္စာတွေလည်းပဲမိစ္ဆာဒီမောခလို့ခေါ်တယ်ကျမ်းဂန်တွေကပြောမိစ္ဆာဒီမောခတရားတို့ရမှာလည်းပဲဒီလိုပဲသဒ္ဒါပြလွန်ကဲနေတဲ့ခါကြတော့ပညာက ဖြစ်ပြတဲ့ယုံနာနေပြီးရယုတ်ရနာတရားတွေပြီးရပညာကလျော့သွားတယ်တဲ့ဗလာလွန်နေတဲ့အခါဝိရတဲ့ဉာဏ်ရောက်နေတဲ့အခါဟုတ်တယ်ဆိုဗလာလွန်နေတဲ့အခါမှာအမှတ်လည်းကောင်းကောင်းမှတ်နိုင်ဘူးအပြီးလည်းကောင်းကောင်းမသိဘူးဒါတော့ဗလာလွန်တဲ့အခါမှာပညာနဲ့သင်ញင်ပြီးတော့လေပေးရမယ်တဲ့ကိုယ်တိုင်မသင်ញင်လို့ရှိရင်တော့ဆရာသမားတွေကဟောပေးရတာပေါ့ဒီမှာကမ္မနာဆရာတွေကဒါအလုပ်လုပ်ရတာပဲညီမြအောင်လုပ်ပေးနေတယ်လို့ယောဂီပုဂ္ဂိုလ်ကဗလာလွန်လာတယ်ဆိုရင်ဒီဗလာမလွန်အောင်ကြတော့ပြန်လုပ်နေဟောနေတယ်ဒီမှာ သူကလည်းသူသိပြီးတော့သဘောကျပြီစိတ်တွေတက်ကြွလို့ချင်းမတက်ကြအောင်စိတ်နဲ့နဲ့ပြက်သွားအောင်မလို့ဟောရတယ်ရှင်လန်းစရာဒီလိုလုပ်ပြုရင်ပြင်းရပညာလွန်တဲ့ပုဂ္ဂိုလ်ပညာလွန်တော့လည်းဆင်ញင်လာတဲ့သိများမဟုတ်မှလည်းကြောက်ပြီးတော့ဆင်ញင်လာကိုသူဆင်ញင်နေတော့ကြာတော့သူကတရားမယူဘူးဟောလည်းမဟုတ်ဘူးတင်တရားလည်းမဟုတ်ဘူးတင်သူဘာမှမလုပ်ဘူးကုသိုလ်ရင်ဖြစ်တော့อืม တရားလွန်ရင်ဆွန့်တတ်သည်ဆွန့်အားနေတယ်လို့ကမြောပြောရဲရုံတယ်ပညာလွန်ရင်ကွန့်တတ်သည်တဲ့ပညာလွန်ပြီဆိုမှတော့ပညာနဲ့စဉ်းစားဆင်ခြင်ပြီးမဟုတ်တာတွေလည်းပဲအဟုတ်လုပ်ပြီးတော့သူကကြားတယ်ဘယ်လိုတော့ဆိုလို့ရှိရင်ကျန်ကန်တွေကကြားတာအရင်ပြောရကျန်ကန်တွေကကြားတာအဲကုသိုလ်တရားဆိုတာစေတနာလိုရင်းပဲဒါတော့ ဒါနကုသိုလ်ဟာတကယ်သူရဝတ္ထုရှိမှမဟုတ်ပါဘူးစိတ်ထဲကအာရုံပြုပြီးတူလိုက်လေကုသိုလ်ဖြစ်တာပါပဲသူလိုလောက်တာပေါ့ဒီလိုဆိုတော့သူအတွေ့တာပဲဒီလိုဆိုရင်တော့ဘာမှမလုပ်ပါဘူးသံသံဃာတွေသံဃာတွေစိတ်ကူးနဲ့ပယ်လိုက်သံဃာတရားစိတ်ထဲကနေပြီးတော့ချက်ဆုံးနေပါလိမ့်မယ်ဟာမန္တကြီးတွေထိုးလိုက်နေရာတွေပြင်လိုက်အဲဒီမှာသံဃာတွေကြွလာပြီးစိတ်တွေကစိတ်ကူးလိုက် အဲဆွန်းနေကျွေးပြီးကလည်းအာကနေတကလည်းဖုံးဝဲနေကြည်ရဲချပြီးသွားပြီ။အနေရကြတာကာလတစ်ခုပြီးသွားဘာမှပိဿတဲ့ကြောင်းမကုန်ဘူးလို့သာ။အကြတယ်ဆိုတော့အဲ့ဒါလည်းကုသိုလ်ဖြစ်တာပါပဲ။ဒါလည်းဓမ္မကုသိုလ်ဖြစ်ပါတယ်။ဒီလိုကြားနေတယ်။အဲ့ဒါတကယ်တော့တကယ်တော့ဘယ်ဖြစ်မလဲ။ဓမ္မကုသိုလ်ဆိုတာသူကျပင်ကသူတော်မှဖြစ်တာ။ဒီလိုစိတ်ကူးယုံနဲ့ဖြစ်ရင်လို့လားပဲ။ဟုတ်မလား။တကယ်သူလိုတဲ့စိတ်ကူးဆိုရင်တော့ဒါဘုဒ္ဓမှာလေ။တကယ်တော့သူ့ကိုရသူ့ချင်းနေတယ်သူ့ကိုရလည်းပဲသူရှားရှားနေတယ်။ သူများလူသားတွေပါတဲ့အာရဝန်တာအဲ့ဒါကတော့ကုသိုလ်ဖြစ်တယ်ဒါကတော့ကိုယ်မလူဝင်မဲ့လို့ဖြစ်တယ်ဒါကတော့ဒါကတကယ်စေတနာပဲခုနကဥစ္စာစေတနာမှပါပဲတကသူအလုံးနဲ့ချက်ပြောအဲ့ဒါကတော့ကုသိုလ်မဖြစ်ဘူးအဲ့ဒါပညာလုံးလုံးတာကွန်းတာတဲ့တချို့လည်းပဲနေရာတကာလျှောက်ပြီးတော့သူတို့အရာဟိုဘက်နဲ့လျှောက်ဝေပါနဲ့အခုဒီနေ့ကပဲပြောလို့လူယောက်ကဒီဘုရားရှိခိုးတာလည်းပဲပိုပါပဲဆိုပြုတ်ဝေပါတယ်လို့ကြားတယ်အင်း ရဲကြီးကိုယ်သာလည်းဘူပါပဲတဲ့ပရိယုသာလည်းပဲဘူပါပဲဆိုပြီးတော့မျိုးသားတွေသမာဓိကအစွဲလာနေပြင်လာတယ်မှားနေတယ်ဆိုပြီးတော့လူဝေပါတယ်လို့ဆိုတာကိုကိုကြီးတော့မတွေ့ပါဘူးသားတော့အင်္ဂလိပ်သင်္သာကြီးဟာတူတယ်ကွာသမာဓိသင်္သာမှာဟုတ်မဟုတ်ပါလိမ့်လားမသိဘူးအဲ့လိုဝေပါတယ်ဒါကဘုန်းကြီးဆုံးဖြတ်ပေးရမယ်ဆိုရင်တော့အဲ့ဒီလိုအလကားပါပဲလို့နှလုံးသွင်းတဲ့ပုဂ္ဂိုလ်တော့သူ့အတွက်တော့အလကားပဲလို့ဆိုတာဘုန်းကြီးကဆုံးဖြတ်ပေးရပါတယ် ဟုတ်တယ်သူကအလကားထင်တယ်လို့အလကားဖြစ်သွားတယ်သူကမင်းတော်မင်းကြီးကတခါကတောက်တယ်မင်းတော်မင်းကြီးကမင်းတော်မင်းကြီးကမင်္ဂလာတော်တွေဆုံးကပြီးတော့တတိတော်ဗျာဆရာတော်မင်္ဂလာတော်တွေဆုံးနေအမုံမြဆေဝဘောဇင်းနေလူတော်ရသင်္ကန်းနေသူရဒုက္ခတွေပြနောက်နောက်ဘုရားအကျိုးပေးမှာမဟုတ်ကြလားလကားလကားများဖြစ်ကုန်မှလေလားလို့ကြောက်တယ်မင်္ဂလာဆရာတော်က ဒါကတော့မင်းကြီးဒါကတော့မင်းကြီးအတွက်ဆိုရင်အလကားပဲဖြစ်ကုန်တာပါပဲလို့ပြောတယ်ပြည့်တယ်လို့ပြာနော်သင်ပြတော့ဒါသာကုသိုလ်ကျိုးပေးတယ်ဆိုပြီးသာဂရေထူတာအမှန်ကျိုးကြည့်တယ်ဆိုပြီးပြည့်တယ်တပည့်တော်ထူတာလကားပြဟုတ်ဒါကတော့မင်းကြီးကလကားထင်နေတာပဲလကားထင်ရင်လကားပဲဖြစ်သွားတာပဲလို့ပြောတယ်သူကအဲ့ဒါလည်းပဲလကားထင်တဲ့ပုဂ္ဂိုလ်ကလကားဖြစ်တယ်သူကဟွန်းဘယင်းယုဒ္ဓဟာဘာမှအကျိုးမရှိဘူးထင်ရင်အဲ့ဒီအကျိုးမရှိတဲ့ပုဂ္ဂိုလ်ယုဒ္ဓအကျိုးမရှိဘူး ဘာလို့လဲကိုယ်စိတ်တွေကယုံမမြုံဘူးဟာသူတရာတရားမှမရှိပဲပညာတွေလွန်နေတာစဉ်းစားဟောတော့ဆိုရွတ်တာပဲပါးစပ်ကလေးထွက်တာပဲစဉ်းစားမှဘုသူစားလေးထွက်ရုံနဲ့ဘယ်ကလာပြီးအကျိုးဖြစ်မလဲသူစဉ်းစားမှဘူးအဲ့တော့ကိုယ်စိတ်တွေကမယုံကြည်ပဲနဲ့ဆိုလို့ရှိရင်အကျိုးမရှိဘူးဂါထာမာနာတွေလောကီမာနာတွေရှိတယ်မာနာတွေရှိတယ်

ယုံကြည်တော့သူဘယ်ကရထားတယ်ဒီပါသူရှိတော့မှရတာမှာပေါ့သူကဂါဒမာနာတခုရတာအဲ့ဒါနွားတို့ကျွဲတို့များမွေကြိုက်တော့ရှိရင်အဲသူ့စီလာပြီးတော့အဲ့ဒီလူကြိုက်တာကိုပြောင်းအောင်လို့လုပ်ပေးဖို့ရတော့ပြောရစတဲ့ပုဂ္ဂိုလ်ပြီးတဲ့ပုဂ္ဂိုလ်ရောသူကနေပြီးတော့ရင်မန်းလေးမှပြီးတော့ ရေကိုသူ့မှန်တာလေးနဲ့မှန်းပြီးတော့တိုက်တယ်ဒီလူတိုက်ပြီးတော့ဟိုကျွဲနွားတွေကတခြားမှာပါဒီမှာမဟုတ်ပါဘူးအောင်မဲ့သူကဟန်ကြကြီးဟိုမှာကျွဲနွားတွေငွေစိတ်တွေကြောက်တယ်ဘယ်ယုံစရာကောင်းလိမ့်မှာလဲယုံစရာတော့မကောင်းဘူးဒါပေမဲ့သူ့သာ ကြောက်တယ်သူကလူလဲလူလဲသူကဒီလိုလာတယ်သူကြောက်တယ်အဲထုံမလေးတွေပါလေးတွေမှန်းပြီးလိုက်တော့ကြောက်တယ်နေတော့သူ့မတန်ကဘာတွေဘာတွေတော့ဆိုဘာမှသိမနေနဲ့နဲ့ဟုတ်တာဟုတ်တာမဟုတ်ဒါပေမဲ့လို့သူက ယုံကြည်တဲ့ပုဂ္ဂိုလ်သူ့ဟာနဲ့သူလုပ်ပြီးတော့လည်းကြောက်တယ်အဲဒါမယုံကြည်တဲ့ပုဂ္ဂိုလ်လို့လို့ရှိရင်တော့ဒီလိုသာပြောရမယ်ကြောက်တာအဲဒါပိယောသာပရိကျိုးအာနိသင်ရှိတယ်လို့ယုံကြည်ကြည်နဲ့ကျိုးတဲ့ပုဂ္ဂိုလ်တွေမှာကျိုးအာနိသင်ရပါတယ်မြတ်စွာဘုရားကဒီပိယိတွေလည်းရုပ်ဖတ်ဖို့ရပဲအဲညွှန်ကြားထားတဲ့အခါရှိပါတယ်သာဘာတိဝိတာဇာတိနံဒိဗ္ဗမန္တကရံဝိယယာနာပိတိဝိသံကောရံသစ္စာရိပြိတယံစသည်ဖြင့် ဟိုထဲမှာခန္ဓာတုတ်ပြိမှာအမွန်းနေပြတာဝိရုပခေယိမေမေတ္တံမေတ္တံဧရာခေယိမေသာရိမေမှာခန္ဓာတုတ်မှာဒီမူရိုးလေးပါးကိုရွတ်ဖမေတ္တာဘာဝနာပွားများနေလို့ရှိရင်တဲ့မူရိုးတွေဟာမကိုက်နိုင်ပါဘူးလို့မြတ်စွာဘုရားဟောတာအဲ့ဒါတွေကအကျိုးရှိတာပါပဲအကျိုးရှိလို့ချုပ်ပုဂ္ဂိုလ်တွေအဲ့ဒါတွေလေ့လာပြီးတော့ မွေစိတ်ကူစားနေတဲ့ပုဂ္ဂိုလ်တွေရှိတာပဲပျောက်တယ်သူတို့လည်းပဲသူတို့စီရောက်လာရင်သက်သာပါပြီလေပျောက်တယ်လို့သူကပြောတယ်ဟုတ်တယ်သူကအဲသူတို့ပျောက်တာတွေတွေ့ရတယ်အဲဒါသွန်းတာလည်းသွန်းပါတယ်အဲတော့အာတာရဏိယသုတ်ပရိဆိုတာဟာဓမင်္ဂါကိုဒီအာရဏရိယသုတ်ပရိဆိုတာဓမင်္ဂါကိုဒီသေးကိုယူဖတ်ဖို့ရညဇောတရားကိုကုဝရမင်းကြီးကကြောက်တယ်လို့ ပါဠိတော်ထဲမှာတရားဟောတဲ့တရားထဲမှာပဲပါနေတာပဲအဲ့ဒါဒီရုပ်ဖတ်သေးသေးနေလို့ရှိရင်တဲ့အဲ့ဒီပုဂ္ဂိုလ်ကနာဆိုးတွေပါလေမနှိမ့်သက်နိုင်ဘူးလို့ဆိုပြီးတော့ရုပ်ဖတ်ပါစေလို့ကြောက်ထားပါတယ်ရတနာတုတ်ပြိဆိုတာဟာလည်းမြတ်စွာဘုရားဝိဒာလီကြီးကြွပြီးတော့ယရဏတုတ်ပြီးကိုကျန္နာရွတ်စီတာပဲကျန္နာရွတ်တဲ့ယောဂဝေဒနာတွေကြောက်ပြီးတော့ဆိုတော့ပြီးတော့ အကျိုးရှိပါတယ်မေတ္တာတုတ်ကလည်းပဲဟိုမိုးတွင်းကဟွာတွင်းကဘုန်းကြီးဟောခဲ့တယ်မေတ္တာတုတ်ပြိတွေရုပ်ဖတ်တော်အားဖြင့်အဲဒီမှာအကျိုးအနိသင်တွေရပြီးတော့တယ်ရှိပါတယ်ဒါတော့ပညာနဲ့ညာပါဇက်ကရုပ်ဖတ်နေတာပဲဘာမှအဓိပ္ပာယ်မရှိဘူးတရားနှလုံးသွင်းအားထုတ်မှပြောရဆိုပြီးတော့တရားဘက်ကိုအပါပေးပြီးတော့ဒီလိုဟောတဲ့ပုဂ္ဂိုလ်ရှိအဲဒါပညာလွန်နေတာတဲ့စဉ်းစားလွန်သွားလို့ဒါအလွဲရောက်သွားတာပေါ့လေ တချို့အလုံးဓာတ်တွေပဲမထူပါဘူးဆိုပြီးတော့စဉ်းစားတာဘုရားလက်ထက်ကလည်းရှိတယ်ဘုရားလက်ထက်ကဒီအရိဋ္ဌဆိုတဲ့ညာအရိဋ္ဌဆိုတဲ့ညာကသူကစဉ်းစားတယ်ကာမဂုဏ်အာယုန်တွေကိုသုံးဆောင်တဲ့ဥစ္စာညာများအပြစ်ရှိတယ်လို့ဆိုရဲဒါမရှိသင့်ဘူးလူတွေလည်းကာမဂုဏ်အာယုန်တွေသုံးဆောင်နေတာပဲ လူတွေကာမဂုဏ်အာယုန်တွေသုံးဆောင်နေရင်လည်းပဲတရားနှလုံးသွင်းအာထုသောတာပန်သဒ္ဒါကံစသည်ဖြစ်တာပဲယဟန်နေလည်းပဲထို့တူဖြစ်ရမယ်ဒါတော့ဘာလို့လဲဆိုကာမဂုဏ်အာယုန်တွေဟာယူပါယုံသတ္တယုံခန္ဓာယတံဖုတ္တပါယုံအာယုန်တရားတွေရုပ်တရားတွေပဲရုပ်တရားတွေဒီရုပ်တရားတွေကလူသုံးဆောင်နေဖြစ်စေ ဉာဏ်သုံးဆောင်ကြီးဖြစ်စေရုပ်တရားအတူတူပဲဖြစ်မှာပေါ့ကဲဥစ္စာအတူတူပဲလူတော်ပြည့်မရှိရဘူးဉာဏ်တော်ပြည့်ရှိရမယ်လားသဘာဝမကြဘူးသူကဒီလိုယူဆတာဘုရားလက်ထက်ကလည်းဥစ္စာဘုရားလက်ထက်ကဘုရားသိက္ခာဝုဒ်တွေကပိုးနေတယ်လို့ထင်နေတာကိုသူသရာတရားပြည့်တာပါဘုရားသိက္ခာဝုဒ်တွေပြညတ်တာမပြညတ်သေးမင်းလည်းငါပြညတ်တာပိုးတွေပဲဒီလိုယူဆတာကိုသူကအဲ့ဒီတော့အဲ့ဒါလည်းလို့လို့နောက်သိက္ခာဝုဒ်ပြညတ်တယ်သူဘုရားက အာတိကင်္ဂလူပမာကာမကာမကာမဂုဏ်တို့သည်အာတိကင်္ဂလူပမာအယုစုအယုစုနဲ့ဒူကုန်၏အသားမရှိတဲ့အယုနဲ့ဒူကုန်၏အသားမရှိတဲ့အယုကိုငါတဲ့ခွေးပင်ခွင်းကလေးစီပြစ်ပေးလိုက်လို့ရှိရင်အဲငါသားလောင်းနေတဲ့ခွေးပင်ခွင်းကလေးကအသားလည်းမရှိဘူးဒီယုအနံ့လေးတော့ရှိမှာပေါ့လေသွေးနာလေးအသွေးနာလေးချင်းအဲ့ဒါလေးကိုတခါတည်းမဇာနဲ့ဝါလိုက်သုပ်လိုက်လုပ်နေတယ် ဒီခွေးကဝါပါလားမဝနိုင်ဘူးအဲဒီအနာလေးရတဲ့အတွက်ပို့ပြီးတော့စားကျင်တဲ့စိတ်ခါလောင်တဲ့စိတ်တွေပို့ပြီးတော့များအဲ့ဒါလိုပဲကာမဂုဏ်တွေဆိုတာဟာသုံးဆောင်တဲ့ပုဂ္ဂိုလ်မှအားရတယ်ဝရတယ်လို့မရှိပါဘူးတဲ့အဲ့ဒီသုံးဆောင်ရတဲ့အတွက်ပို့ပို့ပြီးတော့သုံးဆောင်ခြင်းတဲ့စိတ်တွေပေါ်လာတယ်အပ္ပတ္တာပါရဘွယ်ကနေတယ်ဘုဒ္ဓကဘုပါရတာ ဘုဒ္ဓကများသောဆင်းရဲရှိကုန်၏ဘုပါဒများသောဘုပါစေခြင်းရှိကုန်၏ကာမဂုဏ်နဲ့စပြီးတော့ဆင်းရဲတွေများတယ်ဒီကာမဂုဏ်တွေရှားတဲ့အတွက်ရှိပါလေထိမင်းဆောင်ရောက်တဲ့တောင်းဝင်တွေပြီးတယ်မတော်မသင့်နေပြုမိလို့ရှိရင်ပြင်မကောင်းမှုအကုသိုလ်တွေဘဝပယ်လေးပါလဲကြာတတ်တယ်အဲတော့ဆင်းရဲတွေများတယ်ပူပန်စေတတ်တဲ့သဘောတွေပဲဒီကာမဂုဏ်တွေသိချင်ရမယ်ကာမဂုဏ်တွေအပြစ်ကိုပြတယ်မြတ်စွာဘုရားဟောတယ်အဲ့ဒါကို

သူကလူတဲ့ထုပြီးကျင့်ရတယ်ကြည့်အောင်မှာပါမကျင့်မဲနဲ့နေလို့ဘယ်ဖြစ်မလို့ကအဲတော့တရားတွေဆိုတာကိုတတ်နိုင်သလောက်ကိုလိုက်ကြကျင့်ကြရတယ်တချို့ပုဂ္ဂိုလ်တွေကဒါနလောက်ပဲတတ်နိုင်တဲ့ပုဂ္ဂိုလ်ဒါနလောက်ပဲဒါနကုသိုလ်လေးသူရတာဘောသူသီလတွေမလိုက်နိုင်တဲ့ပုဂ္ဂိုလ်သီလမရဘူးတချို့ဒါနနဲ့သီလလောက်ပဲတတ်နိုင်တယ်

အဲဒီဥစ္စာပဲသူအမောမြတ်ဖြစ်နေတာဒါကုသိုလ်ရရနေတာဘုရားကုံနေအောင်ဒီဘုရားဘုရားနုတိဘာဝနာတွေပဲဒီလိုတွေသွားရှိခိုးစီဖြစ်စေကိုယ်ရင်းနဲ့ရှိခိုးစီဖြစ်စေဘုရားအောင်ပြုပြီးတော့နှလုံးသွင်းနေဘုရားနုတိဘာဝနာတွေပဲကုသိုလ်ရရနေတာဒါအကျိုးမရှိဘူးလို့သွားပြီးတော့ဝေဖန်ရင်ဒါဝေဖန်တဲ့ပုဂ္ဂိုလ်ကမှားတာမဟုတ်ဘူးလားအဲဒါကြောင့် ပညာလွန်လို့ရှိရင်တွေ့ရတယ်ချက်ဝေဘာနာတဲ့တဲ့ဝေဘာနာကိုဟွာမြုံတရားမြုံတဲ့တော့ကြသူဘယ်ဟာမှမယုံဘူး။ဒါကြတော့တဖြည်းဖြည်းနဲ့ဘုရားဘာသာတရားတွေပြည့်သွား။သံဃာကြီးအကျိုးတွေလည်းတော့ကြယုံမှာမဟုတ်ဘူး။နောက်ဘဝတွေတမလို့နေလည်းတော့ကြယုံမှာမဟုတ်ဘူး။ဘုမမြင်ရတဲ့ဥစ္စာတွေဆိုပြီးတော့အဲ့ဒါတွေကပြတ်တတ်တယ်တဲ့တရားထုတ်ရမှလည်းတို့တူပဲ။ပညာလွန်နေတဲ့ပုဂ္ဂိုလ်ကပညာ <clears throat> <clears throat> <clears throat> ပညာအားကြီးပြီးတော့ဟိုဟာစဉ်းစားတရားစဉ်းစားတဲ့အဲမယုံကြည်တဲ့ဘက်ကမြင်ပြီးတော့တရားထုတ်မှုဖြစ်တတ်တယ်။ဒါတော့တရားထုတ်တဲ့ပုဂ္ဂိုလ်ဆိုတာဟာယုံကြည်ရတာတရားကလည်းပဲဖြစ်စီရမယ်တဲ့ဘယ်လိုလုပ်ဆိုတော့မြတ်စွာဘုရားအလုံးစုံသောတရားတွေပြီးတော်မူတယ်။လုံးစုံသောတရားတွေပြီးတော်မူတဲ့မြတ်စွာဘုရားဒီလိုအားထုတ်ရမယ်လို့ဟောထားခဲ့တယ်။ကတိုင်းဆိုလို့ရှိရင်ပထဝီပထဝီစသည်ဖြင့်ဒီလိုနှလုံးသွင်းရမယ်နှလုံးသွင်းရင်ဇာရတယ်ဟောထားခဲ့တယ်။ အာတကယ်ရလို့ဟောတာပဲတိတ်အားထုတ်ရမှာပဲဆိုပြီးတော့စိတ်လုံးဒုနုညာအားထုတ်ရဝိပဿနာဆိုရင်လည်းဓဝါ၆ပါးဖြစ်တဲ့ဒီတိုင်းနဲ့ရှုရတယ်အဲဖြစ်ရင်ဘယ်ကရှုရှုပါပဲအဲဒီကမ္မဋ္ဌာနာဘုန်းကြီးဌာနာပါဆိုရင်တော့ကမ္မဋ္ဌာဆရာတွေကနေပြီးတော့ဖောင်းနေပင်ရစပြီးတော့ပြေးတာဒါဆရာတွေပြေးထားတယ်ဒီလိုဖြစ်လို့ပြေးတာပဲဒီတိုင်းအားထုတ်ရဒီတိုင်းအားထုတ်ရင်ဒီကဖြစ်မှာပဲလို့ယုံကြည်ပြီးတော့စိတ်လုံးဒုနုညာအားထုတ်ရတယ်အဲတော့ ပညာလွန်နေတဲ့အခါမှာပညာမလွန်အောင်လို့သရာတရားဘက်ကအားပေးရသရာလွန်နေတဲ့အခါမှာလည်းသရာမလွန်အောင်လို့ပညာဆင်ခြင်မှုလေးအားပေးထည့်ပြီးတော့ပေးရအဲဒါသရာနဲ့ပညာညီမျှပါစေဝိရိယနဲ့သမာဓိနဲ့ညီမျှပါစေတဲ့ဝိရိယနဲ့သမာဓိဝိရိယနဲ့သမာဓိဝိရိယအားကြီးနေလို့ရှိရင်ဟိုလိုအားထုတ်မဲ့ဒီလိုအားထုတ်မဲ့စိတ်ကူးတွေများနေတာနဲ့သမာဓိပြည့်တယ်သမာဓိ

သဒ္ဓါလုံးလို့ရှိရင်သဒ္ဓါကိုကျွတ်ရတယ်ပညာလုံးလို့ရှိရင်ပညာကိုကျွတ်ရတယ်ပညာသဒ္ဓါလုံးလို့သဒ္ဓါကိုကျွတ်ရတဲ့ဟာတော့ဝိထုရှိတယ်သဒ္ဓါလုံးလို့သဒ္ဓါကျွတ်တာဝိထုရှိတယ်ပညာလုံးလို့ဟာတော့ကိုအဲကျွတ်တဲ့ဝိထုတော့တရားမရှိဘူးဘုရားလည်းတော့ဝဂ္ဂလိမထေသဒ္ဓါသဒ္ဓါတရားတွေလုံးနေတာဘုရားကြီးညိုတယ်လို့ လူကလေးကမြတ်စွာဘုရားနဲ့တွေ့ကြတဲ့ကကျင်ညိုပြီးတော့ဒီခါတဲ့သာသနာတော်ဝင်လာတာဘုရားနဲ့အများအားဖူးနေအောင်ဆိုပြီးတော့နာဘုရားသူကအများအားဖူးနေတာတရားဟောရင်လည်းဘုရားဘုရားနာမှာသူအားလည်းချင်းဆိုလို့ရှိရင်ဒီမြတ်စွာဘုရားအများအားဖူးနေတာပဲသူဘုရားဖူးစာရည်တော့ခြင်းနဲ့သိခြင်းချင်းသိခြင်းနဲ့ကိုယ်လည်းသုတ်တင်ခြင်းသိခြင်းချင်းနဲ့မလွန်မကဲတာချင်းနဲ့လှပြီးသိခြင်းနဲ့ ခွင့်ရတယ်ခွင့်ရတယ်သူဘုရားနာသွားပြီးတော့စောင့်ပြီးတော့ဘုရားကြည့်တယ်ဘုရားကုနေညီညိုးနေတာဗရာတွေလုံးနေတရားထုတ်ပွဲနဲ့ဆိုဘုရားဟောတယ်သူအားမတော်ဘူးဒီလိုပဲသူကညီညိုးပြီးဗရာပဲအားဗရာပဲပွားတယ်နောက်တော့မြတ်စွာဘုရားသူနှင်းထုတ်ရတယ်မှမရဘူးလို့ဂိတ်တွေဝက်ကလေးဣမိနာပုတိကယေနဒိဋ္ဌိနာဝက်ကလေးဝက်ကလေးရဟန်း ဒိဋ္ဌိနာကြည်မြင်အပ်သောရှုမြင်အပ်သောဤမိနာပုတိကာယေနာဤဗုဒ္ဓသောကိုယ်ကောင်းမြင်တေသင်အားဂိမ့်ပဲကျိုးရှိရမည်ငါဘုရားဤကိုယ်ကောင်းကြီးပင်ဖူးနေုံနဲ့ဘာကျိုးရှိမလဲအဲဒီလိုဟောရအဲ့ဒါနဲ့တချို့ကဒီဘုရားဖူးတာဟာအကျိုးရှိဘူးလို့တချို့ကဒီလိုအိဗယ်ကောက်ချင်တယ်ကောက်သွားတယ်ဒီလိုလုပ်ရတာမဟုတ်ဘူးသူကလည်းသူ့ဘုံမှာသူ့အချိန်ကြတော့ပြောပြောစောစောကမပြောပါဘူးဝိကိနိမတိစောစောကကြီးညိုးနေတာမပြောပါဘူးသူက သို့တော့ဒီလိုရဲ့ညီညွတ်တွေကမပြီးဘူးတရားအထုတ်ကိုအချိန်ကြလာတယ်မြတ်စွာဘုရားဒီဥစ္စာဟောတယ်တချို့ကဒီဥစ္စာအဲသာရကလုပ်ပြီးတော့ဘုရားဝက်ကလိတော်မှာဘုရားကဒီလိုဆိုသေးတာပဲဆိုပြီးအဲဒီလိုဒိဗ္ဗေတွေအလွဲကိုရောက်သွားတဲ့လူတွေကမဟုတ်တဲ့ဥစ္စာတွေရောက်သွားဒါကသူဒီလိုဖုံးနေတာလေတရားထုတ်ကိုရကတော့သူကပိုပြီးပေါက်မှာကိုအဲအခု ဒီနေ့လုံးခါတဲ့မနေမနာတရားအားထုတ်နေပဲဆိုရင်တော့ကောင်းတာပေါ့ဟုတ်ပါရဲ့ဘုရားကုန်းနေဘုံလိုပါဘူးဘုရားရှိခိုးဖို့နေပါလို့ပေါ့ဒီနေ့လုံးဒါတဲ့မနေရောစက်ကရောမလမပြတ်ဘူးတခါတဲ့ဒလဇာအားထုတ်နေပဲဆိုရင်လိုပါဘူးဒီလိုကမဟုတ်ဘဲနဲ့တရားလည်းပဲရှင်းမကိုဘူးอืมတရားလည်းမနာဘူးတရားကလည်းအများအားထုတ်နေတာမဟုတ်ဘူးသူကဆိုရင်

ဝက်ကလေးဝက်ကလေးညာရောကျင်ပုဂ္ဂိုလ်သည်ဓမ္မရောကျင်ပုဂ္ဂိုလ်သည်ဓမ္မတရားကိုပတ္တိတွေ့မြင်ဤသောတုပုဂ္ဂိုလ်သည်မင်္ဂါပြကိုပတ္တိတွေ့မြင်ဤအဲဝက်ကလေးတရားကိုမြင်မှငါဘုရားမြင်တာတရားမမြင်မဲနဲ့ဒီကိုကြီးကြည့်နေုံနဲ့တော့သင်ဟာကိစ္စမပြီးဘူးပေါ့လေတရားမမြင်တော့ ညီညွတ်တော့သူညီညွတ်နေတာပေါ့ဒါပဲမဲ့လို့သူကဘုရားမြင်ချင်းကိစ္စမပြီးဘူး။ဘာနဲ့တူတယ်လဲဆိုလို့ရှိရင်အစိုးရရုံးကိစ္စနဲ့ကြည့်လို့သက်ဆိုင်ရာအရာရှိစီကိုသွားတယ်။တကယ်တမ်းအရာရှိစီသွားတော့မြင်တော့မြင်ပါရဲ့သို့တော်လည်းပဲအခွင့်မရလို့ဟိုမှာကိစ္စလေးတွေကမပြောကြရဘူး။ဘာမှမလုပ်ကြရဘူးဆိုရင်လူတယောက်ကမေးတယ်။ဒီမင်းအဲ့ဒီသက်ဆိုင်ရာအရာရှိနဲ့တွေ့ခဲ့ဗလား။ မေးမယ်သူတွေ့တော့တွေ့ခဲ့တာမြင်ခဲ့တာပဲဒါပေမဲ့လို့တွေ့ခဲ့တယ်လို့ပြောလို့မဖြစ်ဘူးသူကကိစ္စမှမပြီးသေးကြဘူးမတွေ့ရသေးပါဘူးရတယ်ဘယ်လိုပဲပြောရတယ်အဲသေချာတွေ့ဆုံးပြီးတော့ကိုပြောချင်တာတွေပြောလို့ဟိုကလည်းပဲညွှန်ကြားနေတာညွှန်ကြားလို့ကိစ္စပြီးလာပြီဆိုရင်တွေ့ရလားဆိုရင်အတွေ့ပြီလို့ပြောရတယ်အဲ့ဒါလိုပဲအခုဘုရားကသူမျက်စိနဲ့ဖူးမြင်နေပေမဲ့လို့ သိစဉ်ပြလိုက်တဲ့တရားကသူမသိသေးတော့ဘုရားကိုတွေ့ပြီးမမြင်ဘူးဘုရားခုမြင်ပြီးမမြင်သေးဘူးသူကဝိရုဒ္ဓဂေါရမီကကြောက်တယ်စိတ်တော်မီသောဘဂဝါဗန္ဒီမြတ်စွာဘုရားမေကျွန်တော်သည်သောဘဂဝါတို့ဘုန်းတော်၆ပါးနဲ့ပြီးသွန်တော်မူသောရှင်မြတ်ဘုရားကိုစိတ်တော်အတုမြင်ရပါပြီဗျာကြောက်တယ်မြတ်စွာဘုရားဘုရားတပည့်တော်တွေ့ပြီရတယ် ဘယ်သူတွေ့တာကြားကြလာမယ်ဥစ္စာငငယ်လေးတွေကမွေးတွေကသူတွေ့လာတာဒီဘုရားဘောတော့ဒီပိဋကတာမင်းသားလေးငငယ်လေးကသူနိုးတိုက်ပြီးတော့မွေးလာတာပဲဥစ္စာဒါညဇာဘုရားတတိတော့တွေ့ပြီညဆိုတာအဲဒီလိုတွေ့တာပြောတာမဟုတ်ဘူးဥစ္စာတရားတွေ့တာလို့ပြောတာဘုရားဟောတဲ့တရားတွေကိုယုတ်တရားနာတရားတွေတွေ့တယ်အနိစ္စဒုက္ခအနတ္တတွေတွေ့တယ် အဲယုံနာသင်္ခါရငြိမ်းတဲ့နိဗ္ဗာန်တွေ့တယ်နိဗ္ဗာန်ရောက်တဲ့မေတ္တရားဖို့တရားတွေတွေ့တယ်ကိလေသာငြိမ်းတာတွေတွေ့တယ်ဆိုတော့မှဩဆရာရှိပဲအဲမြတ်စွာဘုရားဒီတရားတွေကိုကိုယ်ရင်သိပြီးတော့ဒီတရားတွေဟောတာပဲလို့အဲဒီတော့ဘုရားရဲ့ဂုဏ်တွေသိပြီးတော့တွေ့တာကိုဒါကိုရည်ပြီးတော့မေကျွန်တော်သိတော်ဘုရားတို့မြတ်စွာဘုရားကိုဒိဋ္ဌောတွေ့မြင်ရပါပြီဗျာပြီးတော့ဘောရမီဟောတယ်အဲဒီအတွေ့အမျိုးကိုရည်ပြီးတော့မြတ်စွာဘုရား ကြောခြင်းပုဂ္ဂိုလ်သည်ဓမ္မတရားကိုပတ္တိတွေ့မြင်သောတောပုဂ္ဂိုလ်သည်မာငါပြကိုပတ္တိတွေ့မြင်၏ဤသစ္စာမှာဤဓမ္မတရားကိုပတ္တန်တော်တွေ့မြင်သောပုဂ္ဂိုလ်သည်မာငါပြကိုပတ္တိတွေ့မြင်သည်တရားမြင်မှတရားမြင်တာတဲ့ခုတရားတို့ရဲ့ယောဂီပုဂ္ဂိုလ်တွေလည်းပဲကောင်းတယ်ပိန်တယ်ထိုင်တယ်ကြည့်တယ်မြင်တယ်ကြားတယ်စသဖြင့်ရှုမှတ်တယ်ယုတ်တရားနာတရားတွေတွေ့လာတယ်ဖြစ်ပျက်ကလေးတွေတွေ့လာတယ်အနိစ္စဒုက္ခအနတ္တတွေတွေ့လာတယ် ဟိုရရရောင်လင်းတို့ပိဋိပတ်တရီတို့ထူးခြားခြားလေးတွေတွေ့လာတဲ့ဆိုတဲ့အခါကျရင်ဘုရားနည်းနည်းတွေ့လာပဲကွာอืมတဲဟန်ကြတယ်ဒီတရားဟောခဲ့တဲ့နေ့ဆိုဘုရားဘုရားစေဘုရားမှာမယ်ဆိုတွေ့လို့နောက်အနိစ္စဒုက္ခအနတ္တတွေဒီယုံနာသင်္ခါရကြီးနဲ့နိဗ္ဗာန်တရားတွေ့သွားပြီဆိုရင်ဒါဘုရားတွေ့တော့တာပဲနော်ဘုရားကဒီနာရှိနေလို့လားဒီနာရှိတာပဲဟုတ်မလဲ ဟိုနေပေါင်း1500ကျော်ကဟောထားခဲ့တယ်ဖေရာပြိဋိမာသံသွားပြီဒါပေမဲ့လို့အဲ့ဒီတရားဟာဘုရားစိတ်ဘုရားမှာပဲအလုံးစုံတရားတွေပြီးတဲ့ဘုရားပဲကိလေသာကင်းကျင်းတဲ့ဘုရားစိတ်ဘုရားမှာပဲလို့အဲ့ဒီလိုသိတာသေကောင်းစားရတော့ယောဂပြောက်သွားတဲ့ပုဂ္ဂိုလ်ကသိစရာကြီးကြီးညိုသလိုဒါသိစရာကောင်းမယ်ပြီးရတယ်လို့ပဲတရားမြင်တော့ဘုရားမြင်တယ်လို့မြတ်စွာဘုရားအမိန့်ရှိပြီးတော့တရား အာထုပ်ကိုရတရားအာထုပ်ကိုရတခြားပါကိုရနှင်လိုက်ပါတယ်နှင်လိုက်တော့မနေခွင့်မရတော့ဘူးကြားသွားပြီးသိပြပြီးတော့အဲဒီအချို့ကျမ်းဂန်တွေကတော့တောင်ပေါ်ကကုံချမလို့တောင်ပေါ်တောင်ထိပ်ကိုသွားတယ်ဆိုအချို့ကျမ်းဂန်တွေတော့လည်းပဲသူကအဲဒီယောဂဝေဒနာတွေဖြစ်ပြီးတော့ယောဂဝေဒနာတွေဖြစ်တဲ့အတွက်တရားနှလုံးသွင်းအားထုတ်လို့မဖြစ်နိုင်တာနဲ့ သူဒီခန္ဓာကိုယ်ကြီးကိုစွန့်မှာပဲဆိုပြီးတော့အဲလေသိန်းကိုတန်းနဲ့ပြီးပြီးတော့ဟိုကိုသိန်းပြုတယ်လို့ဒီလိုလည်းပဲပါတာရှိပါတယ်အဲ့ဒါနဲ့ခုဒီနေရာမှာတော့ကျန်တာနေရာတောင်ထိပ်တက်သွားတယ်တောင်ထိပ်ကကုန်ချမလို့တော့မြတ်စွာဘုရားအဲအဝေးကနေပြီးတော့ဘိညာဉ်တကိုးနဲ့မြတ်စွာဘုရားရှိတော်မှာလည်းမြင်အောင်အသိပြီးတော့တရားသုံးမဩဝါဒပေးတယ် သုံးပါးဝါဒပေးတဲ့ခါကျမှအဲ့ဒီမှာမြတ်စွာဘုရားကိုကြီးညိုတဲ့သရာတရားတွေနဲ့ဖြစ်ပြီးအဲ့ဒီသရာတရားနဲ့ဖြစ်တဲ့ပိဋိပါမုဇ္ဇာတွေဝိပဿနာရှုပြီးတော့ဝိပဿနာညာဆင်တိုင်းတဲ့ပြီးအရဟတမေကိုရောက်သွားတယ်တဲ့အဲ့ဒါသရာတရားတွေလုံးနေလို့သရာတရားချော့ပေးရတယ်သရာတရားအာကြီးဝိရိယတွေလွန်ပြီးတော့နေတဲ့ပုဂ္ဂိုလ်ဝိရိယချော့ပေးရတာကြီးဝိရိယကတော့လွန်တော့လွန်ခဲ့ပါရဲ့တော့ဒါပေမဲ့လွန်တဲ့အခါကျချော့ရတယ် သောနာအရှင်သောနာသောနာတတိသားကနေဖြစ်လာတဲ့အရှင်သောနာအရှင်သောနာသူကသမဏချမ်းသာခဲ့တဲ့ပုဂ္ဂိုလ်ကိုလူဖြစ်တော့ရှိရလဲကုသိုလ်ကောင်းမှုတွေအထူးတွေပြုလာတော့ငငယ်လေးကစပြီးတော့မြေကြီးနေပါလေဆိုတော့လမ်းမကြောက်အဲအထိန်တွေကပြူရရအထိန်တို့ အိမ်မောင်မှာလည်းပဲကျန်းမ်းတဲ့နေရာတွေမနှင်းဘူးသူအခင်းတွေကလည်းပဲအမှန်တရားဘုံမိုးကြီးတွေခင်းကြီးတွေအမှန်နူးကျန်တဲ့နေရာမှာနေတော့ပြီးတော့သူ့လည်းပဲအကြောင်းအားလျော်စွာပေါ်လေသူ့မှာနူးညံ့တဲ့အတွက်ဟာခြေဝါးကနေပြီးတော့အမိုးတွေတော့ပေါက်နေဆိုတော့သူများခြေပမိုးမပေါက်တဲ့အမိုးတွေမျိုးပေါ့ခြေဝါးလည်းခြေပမိုးတော့နူးနေတာတူပါရဲ့လို့သာအဲဒါတော့ချမ်းသာကြွယ်ဝတဲ့ပဋိသအဲဒီပဋိသကနေပြီးညာပြုလို့ဆိုပါတော့တို့ကြုံတော့ ဘုရားလက်ထက်ကပုဂ္ဂိုလ်တွေတော့အာဝဲပြကောင်းတယ်ဘယ်လောက်ချမ်းသာကြွယ်ဝနေတာသာသနာပေါ်ဝင်ပြီးတော့ရဟန်းပြုဒုက္ခလာလည်းဒုံလောကမဟုတ်ဘူးအခုဒုံလောကအတော်ကြာပြန်ထွက်มาတယ်သူ့ဟာပြေးပြေးချာချာဝင်ပြုပြီးတာတွေဟိုဟာပြန်ထွက်တာမဟုတ်ဘူးသူတခါတည်းကိုစွန့်ပြီးတော့ရဟန်းပြုတာအဲအာဝဲပြတော်တော်ကောင်းတယ်ပါရမီရှိလို့လို့ဆိုမှာပါရမီတဲ့ပါရမီလူပြည့်စုံတဲ့ပုဂ္ဂိုလ်တွေကြီးကြီးသောဘဝမြတ်စွာတွေကကာမဂုဏ်တွေစွန့်လွတ်ပြီးတော့တရားတွေနှလုံးသွင်းအားထုတ်ခဲ့မှုတဲ့ ခြေကနေအရှိနေတော့သွန့်မွေရမခဲရမှုပေါ်မကျင်သားကြ။ဒါကြောင့်ဓမ္မနာချမ်းသာကြော်ရတဲ့လောကီစည်းစိမ်တွေကိုသွန့်ပြီးတော့ဆွေဆွေမျိုးတွေအဲဒါတွေကျိုးလည်းငုံငူရိုးရိုးနဲ့သွန့်ပြီးတော့သာသနာ့ဘဝဉာဏ်ပြုတာပဲ။သာသနာ့ဘဝဉာဏ်ပြုပြီးတော့လည်းဧကဇာကနဲ့ဘုံတော်လိုနေတာမဟုတ်ဘူးတကယ်တရားထုတ်တာဘုလုံးကဘုလုံးကလည်းပဲအဲနေရာထိုင်ခင်းပြီးတော့ပပရရသိမရှိသေးပါဘူးတော်ယုံပါပဲ။အဲဒီမှာ ရာဇယုတ်ကြီးမှတော့ဒီပြနေရာမှာနေမယ်ဆိုလို့ရှိရင်တော့သူ့မိတ်ဆွေတွေကပေါ်တော့မိတ်ဆွေတွေလားနှုတ်ဆက်နေရမှာဆိုလို့တဲ့သူသင်္ကြန်မှာသွားတယ်သင်္ကြန်ဆိုတော့လူတွေကကြောက်ကြတယ်ဘုလုံးကသင်္ကြန်တွေကြောက်တယ်အခုသင်္ကြန်တွေလည်းကြောက်မှာမဟုတ်ဘူးဘုသင်္ကြန်တွေကမြူတဲ့ပြင်းနေတာဘုလုံးကသင်္ကြန်တွေကတော်တယ်မှာတော်တယ်မှာဆိုတော့လူတွေကတဲ့မတော်ဝင်ကြဘူးသင်္ကြန်ဆိုလို့ရှိရင်အဲ့ဒါနဲ့သူသုတ်တံမှာသွားတယ်သုတ်တံမှာသွားပြီးသူတရားထုတ် ဘုရားတို့ကသူကစဉ်းစားတယ်ငါတဲ့အမှန်ချမ်းသာတယ်တဲ့အမှန်နူးညံ့တယ်အမှန်ချမ်းသာဆိုတာလည်းပြီးပွားပြီးလာခဲ့တယ်ပြီးတော့ချမ်းသာခံပြီးတရားထုံးနေလို့တော့တရားတက်မှာမဟုတ်ဘူးငါပင်ပမာလေးအထုံးမှာပဲဆိုပြီးတော့သူကဈဉံကြောက်ပြီးအထုံးအဲဈဉံကြောက်ပြီးတော့ကိသံတော်ဝါကိသမိဒီပါဇာနဲ့ဒီမျိုးဖြစ်မှာပေါ့သူကဘယ်လိုအထုပ်တယ်လို့တော့မပါဘူးဈဉံကြောက်ရင်တော့ဒီလိုအထုပ်ရမှာ ဒီပြင်ဒီတဲ့အထုလို့တော့ကြတော့ကြပါဒါပေမဲ့လို့လျော်တာကတော့အဲ့ဒါပုံပြီးတော့လေအပြင်ကြောက်ပြီးအထုတော့သူ့ခြေတော့ကလည်းမွေးရပေါက်နေအောင်မလားနုနေတော့ဇင်းညာရောက်တော့ခုလို့ဇင်းညာကလည်းပဲထောက်ထားတဲ့ဇင်းညာမဟုတ်ဘူးမြေပြင်ကြောက်ရတာမြေပြင်မြေသေးသေးတွေနဲ့ဒီလိုဟာကြောက်ရတာအဲ့ဒီမှာကြောက်တော့ခြေတော့ကမကြခင်ပေါက်တာပေါ့ခြေတော့ပေါက်လည်းပဲသူက မလျှော့ဘူးတခါလဲအားထုတ်နေတာပဲပွားနေတာပဲဖြေခြင်းပြီးရောဆိုပြီးတော့သွားတယ်ဘယ်နဲ့နေတော့ဆိုလို့ရှိရင်သူသွားတဲ့လမ်းမှာသွေးတွေပါတွေထွက်ပြီးတော့တခါလဲသွေးတွေအောက်လူလဲကုန်တယ်သွေးတွေလူလဲနွားသားထားတဲ့နေရာများလို့ပဲလို့ဆိုတာကိုသာရဆိုတာသွေးတွေတော်တော်များများတော့ရှိမှာပေါ့နာတော့ဒေါနာမှာပဲတော်တော်တောင်းတောင်းသရသနာဝိရိယနဲ့တော့အာရုံနဲ့မှာမဟုတ်ဘူးသူကအမနာဝိရိယပန်တဲ့ပုဂ္ဂိုလ်အာထုတ် အဲဒီတော့မှမြတ်စွာဘုရားညာနဲ့ဆင်ခြင်တော်မူတဲ့အခါကလာအဲဒီသောနာယဟသောနာပတိတာယဟတရားထုတ်နေတာမြင်ရအကြောင်းတွေလည်းသိရတယ်မြတ်စွာဘုရားတကူနဲ့ကြွလာပြီးတော့အဲမြတ်စွာဘုရားကမြတ်စွာဘုရားနေဝရတဲ့နေရာလေးအသိရှိတော့အဲဒီနေရာမြတ်စွာဘုရားအခိုင်အဲသောနာပတိတာကလည်းမြတ်စွာဘုရားကသိကပ်ပြီးတော့နေတော့မြတ်စွာဘုရားကမေးတယ် သောနာသင်ဟာလူပြည့်စင်ခါကာလတုန်းကစောင်းလေးပါတယ်ညမတိရဘူးလားဟာတိရပါတယ်ဗျာဟိုဘုံကဟိုတတိသားတွေတတိသမီးတွေပါတယ်ဆိုဒီလိုပဲသူကအတိမှုတွေတဲ့ဒီဟာပဲအစအဆုံးတွေဒါပဲလေ့ကျင့်တာလေဥစ္စာအဲပျော်ပါပဲသူတို့လောက်ပဲအားထုတ်နေကြတိရပါတယ်ဗျာတဲ့စောင်းကစောင်းကြည့်တော့နေပါဦးစောင်းကျိုးဟာ ရော့ရော့ကလေးထားလို့ရှိရင်တဲ့အပံပဲနဲ့နေတော့မကောင်းဘူးပြရတယ်ဗာမမြင်ဘူးအလွန်သိပ်ပြီးတော့တင်းလိုက်လို့ရှိရင်ဟောတဲ့ပဲနဲ့နေတော့ဒါလည်းဗာမကောင်းဘူးပြရတယ်အဲအလောတော်အလေလာထားရခြင်းပဲနဲ့နေတော့အဲ့ဒါတော့အပံကောင်းတယ်ပြရတယ်တောင်းယူကြည့်ရတယ်သိတယ်မတင်ရအောင်သိတယ်မကြောက်အောင်အဲ့ဒါကြည့်ပြီးတော့အလေလာထားပြီးတော့ကြည့်ရတယ်အဲ့ဒါလိုပဲတဲ့ငါတရားကလည်းပဲ အလယ်အလမယုံမလို့ဝိရိယသိတယ်မလျော့စေရဘူးသိတယ်မတင်းစေရဘူးအဲဒီလိုအလယ်အလပဲအထုရတယ်တဲ့ဥပမာလေးတရားတွေနဲ့ဆိုပြသုံးမပေးတဲ့တော့မှဝိရိယလွန်နေမှဒီဝိရိယကြီးကျော့ပြရလို့ဆိုမကြပါဘူးအရဟတမရတကိုရောက်အဲဝိရိယလွန်တဲ့အခါမှာလည်းနည်းကျော့ဒါပေမဲ့လို့ခုနေကတော့ဝိရိယလွန်လာတာကကြားပါတယ်နော်ဝိရိယကျော့နေတာတွေများတယ် ပြောနေတဲ့ကအားပေးရတာပေါ့ဆိုသင်မြင်ရတယ်ဝိရိယရောနေတာတိုးလောင်ဆင်ញံမှုကြီးတွေတော့ရှိပါတယ်အဲနာရီက၄နာရီဒီနေ့ဆင်ញံမှုကြီးတွေဟောလို့မပြည့်ဘူးနဲ့ဒီလိုအဲဒါတွေဟောနေနောက်တစ်နာရီတစ်နာရီကြာသွားလိမ့်မယ်ဆိုဆင်ញံမှုကြီးတွေဆင်ញံမှုကြီးတွေကတော့အတူတူဆိုလို့ရှိရင်အပယ်ပေးဆင်ញံရမယ်အပယ်လေးပါးရောက်နေတဲ့ပုံကိုယ်တွေဒီတရားမျိုးအားထုတ်နိုင်မှာမရှိဘူးတဲ့ငရေကြာနေတဲ့ပုံကိုယ်တွေငရေမီတွေလောင်းလို့ငရေသားတွေအနှိမ့်သက်ခံရလို့ ဒုက္ခတွေရောက်ပြီးတော့နေတာဘယ်တရားထုံးနေမှာတော့တိရစ္ဆာန်ဖြစ်နေတဲ့ပုဂ္ဂိုလ်တွေတိရစ္ဆာန်တွေဆိုတာအမျိုးမျိုးရှိတယ်ကိုယ်တွေကြက်တင်ငှက်တွေဘုံမွားတိရစ္ဆာန်တွေအများကြီးပါပဲတရားဆိုသိတော်မသိကြကြဘူးသူကဒီလိုလဲအနှိမ့်ဆက်တွေပါလေခါနေရအဲနွားတွေကျွဲတွေလူတွေခိုင်းပြီးတော့နှိမ့်ဆက်တွေခါကျိုးလဲအပပြခါနေရဘာသာယုံတွေရောက်ဘယ်တရားထုံးနေမှာတော့အထုလို့လည်းမဖြစ်ပါဘူးသူတို့ ဒိဋ္ဌာတွေဆိုတာမမြင်ရဘူးရှိတယ်သူတို့လည်းဒုက္ခတွေအများအားရောက်နေတာပဲသူတို့ကလေးဆိုလည်းဒိဋ္ဌာမျိုးတွေကသူတို့လည်းအများအားဒုက္ခရောက်တယ်အဲဒီပယ်လေးဝင်ရောက်နေတဲ့ပုဂ္ဂိုလ်တွေကဒီမြတ်စွာဘုရားတရားမျိုးအာထုတ်ခြင်းပါတယ်ဆိုတော့အာထုတ်ခွင့်ရမလားတဲ့မရဘူးလူဖြစ်တဲ့ပုဂ္ဂိုလ်မှလူဖြစ်တဲ့ပုဂ္ဂိုလ်လည်းလူတိုင်းတိုင်းမရဘူးမြတ်စွာဘုရားတရားကိုယုံကြည်တဲ့သရာတရားနဲ့ကြားနာတဲ့ပုဂ္ဂိုလ်တွေမှပြီးတော့လည်းကိုယ်ကလည်းတရားအာထုတ်ဖို့အခွင့်အရေးရနေတဲ့အခါမှာ ဒီလိုမှအထုတ်ရတာတရားအထုတ်ခြင်းမမဲ့လို့အမှန်တန်ကြီးအိုးနေတဲ့ပုဂ္ဂိုလ်တွေဘုံမဲမဆသရာဒုက္ခလာဖြစ်နေအဲဒီခါလည်းအမလုပ်နိုင်ဘူးတရားရင်းနဲ့အနာရောဂါတွေပြင်းစွာနှိမ့်ဆက်နေရင်လည်းပဲတရားအထုတ်လို့သိပြီးတော့မဖြစ်ဘူးလေကြိုလဲတရားအထုတ်ရင်လည်းဒီကနေ့မှတရားကြတော့လည်းနည်းနည်းပါးပါးတော့ရှိပါတယ်ဒါပေမဲ့လို့သံသစွန်ကြီးအထုတ်ဖို့ဆိုရင်ဒါသိမ့်မဖြစ်ဘူးအကျမ်းမာတွေဖြစ်နေအဲဒီတော့ ဇာတိဒုက္ခသရာဒုက္ခဗျာတိဒုက္ခမရဏဒုက္ခနှိစ္စနေတဲ့ပုဂ္ဂိုလ်တရားမထုံနိုင်ဘူး။သာယေပါဝင်နေထိုင်ရတဲ့သင်္မတိတဲ့ပုဂ္ဂိုလ်တွေလည်းတရားအားမထုံနိုင်ဘူး။အကြောင်းညင်လုံးကအားထုတ်နေရတာပဲလို့အားထုတ်အကြောင်းညင်တဲ့ခါတွေကမဲအားထုတ်မှာပဲဆိုပြီးကျူသာလိုရတယ်လုံလဝိရိယတိုးလာမလို့ရတယ်။ အကျိုးအာနိသင်လည်းသင်မြင်ရတယ်အကျိုးအာနိသင်ဆိုတာလောကမှာလုပ်ငန်းတစ်ခုလုပ်လို့ရှိရင်ဒီနေ့လုံးမှာဒီနေ့စားဖို့တောက်ဖို့လောက်ရပါတယ်ကြည့်တယ်ဒီနေ့လုပ်ရင်နေ့ရက်သုံးရက်လောက်စားနေပါတော့ရပါတယ်ကြည့်တယ်ဘင်္ဂဆယ်ရက်စားရပါတယ်ကြည့်တယ်ကြားပါရဲ့လို့ဆိုတာဒီနေ့လုံးလည်းလို့ရှိရင်ဒလလောက်စားနေသုံးနေအောင်ရတဲ့ဥစ္စာဆိုတာလောက်အချာကြီးပဲနော် မနာကြခဲ့မဲ့လို့ပါပဲတနေ့လောက်သုံးဖို့ဆိုတော့သာဝေးတာပေါ့တစ်သက်လုံးစားလာအောင်တနေ့တည်းအလုပ်လုပ်လို့ရနိုင်ဘူးအဲအခုတရားထုတ်ရလို့ရလာမယ်အကျိုးကဘာတော့ဆိုရင်အရိယာမေဖို့တရားတွေဒီအရိယာမေဖို့တရားတွေကတနေ့တွေလောက်ချမ်းသာပါလားဆိုမဟုတ်ဘူးတလားတွေလောက်လားလည်းမဟုတ်ဘူးတနေ့တွေလည်းမဟုတ်ဘူးတစ်သက်အတွက်တစ်ဘဝအတွက်လည်းမဟုတ်ဘူးဘဝတရားအတွက်တစ်ထောင်အတွက်တစ်သောင်းအတွက်လည်းမဟုတ်ဘူး တရားတို့မရလို့ရှိရင်သံဃာမှာအပယ်ဆင်းရဲတွေရောက်ပြီးဒုက္ခတွေအများကြီးခံသွားမယ်မရေတွံပိုင်းခြားနိုင်ဘူးအဲ့ဒါလောက်များတဲ့ဒုက္ခတွေဟာတရားတို့ရသွားလို့ရှင်ဒါတွေအကုန်လုံးငြိမ်းသွားမယ်အပယ်လေးပါးတွေဘယ်တော့မှမကြနိုင်တော့ဘူးအဲ့ဒါတော့အပိုင်းခြားမရှိတဲ့အနကြီးကျယ်တဲ့ဆင်းရဲဒုက္ခတွေမှာငြိမ်းစေနိုင်တဲ့အရိယာမေဖို့တရားတွေရစေနိုင်တဲ့အလုပ်ပဲဒီလုပ်တဲ့ ကျိုးစားပြီးလုပ်ကြကောင်းတာပဲရှိမလဲဒါမှမဟုတ်ဝမ်းမြောက်ဝမ်းသာနဲ့အားရပြေလုံးဝမဲ့လုပ်ပဲလို့အားပေးပြီးတော့အထူးရမယ်ပြီးတော့ဒီတရားလုံငန်းစဉ်ဆိုတော့တာမန်ပုဂ္ဂိုလ်တွေသွားတာပဲလားမဟုတ်ဘူးတဲ့ဘုရားယဟန္တာအရိယပုဂ္ဂိုလ်တွေတတန်းကြတဲ့ပုဂ္ဂိုလ်တွေသွားတာပဲလားအခုလောကမှာတောင်မှယာရုဌာနတွေကကြီးတဲ့ပုဂ္ဂိုလ်တွေ ထေရပုဂ္ဂိုလ်တွေသာသွားဖို့ရတမင်တကာလှုပ်ထားတယ်သတ္တရလှုပ်ထားတယ်လားဆိုရင်တွေ့ကြလူတွေဝင်ပြီးမသွားရဘူးအဲအကြောင်းအားတွေဥစ္စာခွင့်ရလို့သွားလို့ရှိရင်လည်းပဲသတ္တရရသွားရတယ်ဒီထဲမှာတို့တွေထွေးလိုက်ဘာတွေလှုပ်လိုက်မစင်မကြဲမလှုပ်ရဘူးကောင်းကောင်းသွားရတယ်ယူယူသေးသေးလှုပ်ရတယ်အဲ့ဒါလိုပဲတရားရနာပုဂ္ဂိုလ်တွေသွားထားတဲ့လမ်းကိုကိုကပေါ်ဒီပေါ်စနေတော့ပြုတ်တင်နေသွားလို့မဖြစ်ဘူးဒီလိုချာကြိုးစားအားထုတ်မှဖြစ်မှဒီမဲ့ကိုရနိုင်ရနိုင်လောက်တဲ့ အခြေအနေရှိအောင်လို့ကြိုးစားအထုံးပါစေပေါ်ပေါ်ကျတော့ပြင်းပြင်းကြီးနဲ့အထုံးနေဒီလမ်းကအောင်မြင်မှာမဟုတ်ဘူးအဲဒီတော့ဒီလမ်းကလုံလဝိရိယနဲ့အမနာပြည့်စုံတဲ့ဘုရားရဟန္တာပုဂ္ဂိုလ်သွားထားတဲ့လမ်းငါပြင်းနေလို့မဖြစ်ဘူးပေါ်ပေါ်စားစားအထုံးလို့မဖြစ်ဘူးအဲအဲဝိရိယပြည့်ပြည့်စုံစုံအထုံးမှာပဲလို့အားပေးပြီးတော့အထုံးရမယ်တဲ့ဒီလိုစသည်ချင်းပေါ်တယ်အဲဒါလုံလဝိရိယဖြစ်တဲ့နည်းတွေနဲ့အားပေးပြီးအထုံးရမယ်လုံလဝိရိယတို့တဲ့

အလုံးပေါင်း6ပါးရှိတယ်အနုဘဝတော့မဆွဆွဲခြင်းအနုပကတော့မြင့်စေခြင်းနှစ်ခုပါတိမောခေသာသံဝရပါတိမောသီလကိုခြင်းသီလ၌လုံယုံစွာခြင်းဖြင့်သုံးခုမတ္တညုတ္တသာပါဒသမေသာ၌တိုင်းជីវစီခြင်းကတခု၄ခုပန္နိစ္စတေသာဆိုတာသိဉ္ဇဉ်တော်တော်ကြောင့်တော်ကြောင့်ပါနေခြင်းကမ္မထာကြောင့်နေတဲ့သင်္သာအတူတူပါပဲ၅ခုအတိစိတ်ရိသအာယောကောလွန်မြတ်သော သမာသမထဝိပဿနာစိတ်လုံးကအာထုရမည်နာတူ6ခုရှိတယ်ဒီ6ပါးပဲအဆုံးမပြီအဲဒီ6ပါးနဲ့စာရအဆုံးမတော်မူပြီအဲစာစာပြီးတော့တစ်ခေါက်ဆိုပြီးတရားသိညုံမရှိပါတော့သူကိုသွဲညင်းစေကင်းစေသူကိုသွဲ ကိုခြင်းသီလလုံးဝလုံးစေကိုခြင်းသီလလုံးဝလုံးစေသာနိုင်လဲပြည့်မြဲတိုင်းစေသာနိုင်လဲပြည့်မြဲတိုင်းစေလူသူစိတ်တောင်းစောကြောင်းမာနေလူသူစိတ်တောင်းစောကြောင်းမာနေစိတ်မြလုံငန်းကြိုးပမ်းပါလေစိတ်မြလုံငန်းကြိုးပမ်းပါလေ ၆ပါးဖရာဆုံးပါပြီ၆ပါးဖရာဆုံးပါပြီအနုဘာဝရောအနုဘာဂတောပတိမောခေသသံဝရော မတ္တညုတာသပါဒသမိပန္တင်သပင်နာသနံဒီစိတ်ေသအာယောဟောဣတံဗုဒ္ဓနာသာသနံအနုဘာဝရော သူတော်ဘာကိုမဆွဆွဲခြင်းကတပါး အနုပါကသောသူတစ်ပါးကိုမညှင်းစေခြင်းကတပါပါတိမောခေသဗ္ဗံရောပါတိမောသီလကိုခြင်းသီလနဲ့စောင့်စည်းခြင်းပြည့်စုံခြင်းကတပါမတ္တညုတ္တသပတ္တသမေသဝေသောဝေနယတိုင်းစီကိုသိခြင်းကတပါပန္တိသဗ္ဗေနာသမံလူသူစိတ်တော်လူသူစိတ်တော် တောကြောင့်တောင်ကြောင့်ကမ္မထာကြောင့်၌နေထိုင်ခြင်းငါတပါးအဘိစိတ်တေသာအာယောကလွန်မြတ်သော သမထဝိပဿနာဘာဝနာစိတ်လုံးငါ၌မပြအထုတ်ခြင်းငါတပါးဧတံဤ၆ပါးသည်ဗုဒ္ဓနာအစုစုသောဘုရားရှင်တို့၏အာရဏံအဆုံးမတော်ကြီးပါပေ၏သာသာ